ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း73ရက်3လ2021ခုနှစ်တွင်ဟောကြားတော်မူသောအတူတွေ့ခြင်းအတွေ့အတူအောင်လုပ်တရားတော်မမိတ်ဆွေပေါင်းတို့ခင်ဗျာဆရာတော်ဘုရားကြီးဓမ္မသီလများခိုင်စောင့်တည်ကြမှာဖြစ်ပါတယ်ဆရာတော်ဘုရားကြီးသီလကိုသမာဓိကိုပညာကိုတို့ကိုအာရုံပြု၍ဉာဏ်ဖြာဖြာကြောကြပါစို့ခင်ဗျာဩ ဖြစ်သောဒုက္ခပြီးကိုယ်ဝေးဖြစ်သောယောဂအပြီးအပေါင်းမှလေးပြီး ကောင်းပါဖြစ်ပါစေသောဖြစ်ပါစေပါရှင်ဗျာရှင်ဗျာသာသနာ့ဒီနေ့မှာတို့ဘုရားဆရာတော်ပတိတရားဖြင့်ပံပါရတော့ဒီလောက်ပမာရှိခြင်းပုံပိခါကိုအာသောဆုံးဖြစ်ဖို့ပြည်ရပါစေ။အာမဘန္ဒဝရှင်ဗျာ ပထမပါမိတိတာပါလို့ဆိုမိတိတာကလည်းမိတိတာလို့ဆိုလို့ပြောမတော်ဘူးလားတာစီရသွားတဲ့ဟာပါပဲတာစီရသွားတဲ့ဟာပါပဲဘယ်လိုလဲဆိုတော့မိတိတာအဲမိတိတာကလည်းမိတိတာလို့ဆိုလို့ပြောအဲတော့ဒီနည်းနဲ့ပါစီတော့အပင်ပြောင်းဟောလို့လည်းမထင်ပါဘူးရှင်ခေါင်းသားမကြီးရာတို့အပင်တရားဟောမှထင်တယ်။မှန်ပါဗျာ။ဒါကမိရာဥမာ ပင်ကျူးဘူးပင်ကျူးကလားပင်ကျင်းကောင်းပင်ကျူးကလားဒီအရင်ကဒါပါအမိမထင်ပင်ကျူးကောင်းတဲ့ပင်ကျူးပါလေပင်ကျူးကောင်းတဲ့ပင်ကျူးပါလေဗျာဟုတ်ပါမှာဗျာဒီပင်ကျင်းကောင်းတဲ့ကိုဒီကုန်ဘောပါမလားပေါ်ပါတယ်ဗျာဟုတ်ပါမလားဆိုတာဟင်အဲခင်မင်းစိမ့်နဲ့ဘီလိုပြိတ္တာဖြစ်ဖို့ဆိုရင်ပြေးတာပြိတ္တာကိုပြရမှာလေ။မှန်ပါဗျာ။အဲဒါပြေးရေးဆိုတာပြေးရေးကောင်းပါ။ဟုတ်ပါဗျာ။ ဟုတ်ပါဗျာခဏပြီးပြီးဘောမဲ့ပြန်ပါဆုံးတပါဗျာပြီးပြီးဘောပါဘူးတိတ်တော့မထင်ပါဘူးဗျာသူဟုတ်ကလားကြောက်ရောရောတော့ဟင်ဒီဒီကံဒီကြောင့်နှလုံးမသားရဘိက္ခလာဟုတ်ပါကိုယ်ကိုယ်တော်နဲ့ကိုယ်ဘဝကိုလည်းနှမျိုးတဲ့အတွက်သိရတော့မယ်ဆိုရင်နှလုံးမသားရဘိက္ခလာပါဟုတ်ပါဗျာပြီးတော့ကိုယ်မိသားစုကလည်းချစ်လို့လုံးဝကြိုးခံပြီးထားပါဗျာ ဟင်တကယ်လို့ဒီဒီကြီးနဲ့ဖြစ်နေဟုတ်နော်မှန်ပါဗျာအဲလိုဒီသားသမီးမိသားစုတွေနဲ့ပွဲရအောင်ဆိုတော့စိတ်ကောင်းမထင်ဘူးလားမှန်ပါဗျာဘယ်လိုတောင်းလို့ပြောရမှာဟုတ်နော်မှန်ပါဗျာဘယ်လိုတောင်းလို့ပြောရမှာဓမ္မမို့ရင်လည်းဒါကငါအိမ်ဒါကငါမိသားစုဒီအိမ်စုမိသားစုဆိုတာလည်းဓမ္မမို့လို့ဟောဆိုနေတယ်ခင်ဗျားတို့ပြောရမှာ ဒီစိတ်သုံးမျိုးကလွတ်တယ်အဲတော့သူနှလုံးမသားဘူးလို့ပြီးတော့ငယ်ဒီတရားမှလေးမှန်ပါဗျာဟင်တမာသေးလေးဒီတော့ဒိဋ္ဌံသေးတရားမှလေးအင်းဆိုအိမ်မဒိဋ္ဌံဖြစ်မှာပဲဒီဆိုမပါဆိုဒါနာဒိဋ္ဌံဖြစ်မှာပဲဒီကျေကျေကျေပေါ်ရဝတ်ဖို့ဝတ်ဖို့အဲ့တော့ဒီကြီးလူလာတည်ခြင်းကောင်းတယ်သူတာဒီဒီမနာဒီကျင်းဖို့ကဘုရားမှာ လို့ပါဗျာလို့ပါဗျာဒီတော့ပြောဖို့လည်းမမအောင်ဆဲလို့လည်းကျင်းလို့ဒီချင်းဆိုကြီးကိုလိုကိုပါဗျာဒီချင်းဆိုမှအချင်းကြီးဒီဟာနာပါအောင်လို့နေကြည့်ပါဗျာ။ဒီဘောတူတူရောနာပါဗျာ။ဟောကောင်းမဟုတ်ဘူး မှန်ပါဗျာလားရှိလို့ပြောလို့ဆရာပြောဟင်ဟင်ရှိလို့ပြောတာတော့ဘုရားတွေကပြည်ချင်းကောင်းလို့ပြည်ချင်းအောင်ရှိဘူးလားမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာအဲ့တော့ဘုရားပါလူတို့ဘုရားရှင်လာပါဗျာအာလုံးကြီးဆိုတဲ့မရဏပတိကမ္မထံအဲမရဏပတိကမ္မထံရဲ့အဖာကတော့ဘာလို့အဲမရဏမင်းတို့ဆိုတာဆိုတော့ မှန်ပါဒီလိုကြောင့်ဒီအာထုကုန်ဆိုတာဒီအားပါပါဘူးဟုတ်နော်ဒီမြန်မာအားမရဏပင်ကြီးတူနေပြီဟုတ်ဒီဒီဘာကြောင့်ဒီမြန်မာအားဇီဝိတာပဲ့ရှင်ရာရှိပြီးအာထုကုန်နေပြီဟုတ်နော်မှန်ပါဗျာအဲဒီနှစ်ခုအရေးကြီးဆုံးပဲအဲဒီနှစ်ခုထဲမှာလဲမရဏမီတုကအရေးကြီးဆုံးပဲဟုတ်နော် မှန်ပါဗျာမတရားဦးမတရားဦးမတရားဦးအမြဲစဉ်းစားအမြဲတည်ထားနော်တရားမှာလူတိုင်းသိကြတာပဲတို့တော့ပေးခြင်းမပြီးရတော့ဒီတော့တော့မတည်တံကောင်းဒီတော့တော့မတည်တံကောင်းရဲ့လုံးချင်တာတွေကြောင့်လို့အင်းဘယ်လိုပေးခြင်းကောင်းနဲ့ပြန်မလားပေးခြင်းကောင်းနဲ့ပြန်မလားဒီလိုဒီလိုတော့မတည်တံကောင်းဘူး ဘယ်ကျေတော့တော့ဒီတန်စားနေဟုတ်နော်မမရတိုးတာပေါ့ပေါ်ကြီးတရားမှာသိတယ်ဘယ်သူတရားမှာမသိလေတွေ့ပေါ့တယ်မမရဟုတ်နော်မမရခပ်ပေါ်ပေါ်နေတာပေစုရတော့ဘယ်တော့စဉ်းစားပြီးတော့မစေးသားလို့ပေဖို့ရတော့ဘယ်နှခါပြိုပြီးလို့မပြရဘူး ရေဆိုတာသူကြိုးစားနေတာသူစုပြင်တာသိဘူးမှန်ပါတယ်ဟုတ်နော်ရေဆိုကတော့ပြတော်တော်လုံးလုံးနေဒီလိုတည်တော့နေတာမနေ့ဒီမှာတော့ညာညနေဖြစ်လုံးလုံးပုံမှန်ရပ်ပြီးတော့ပါတယ်ဟုတ်ပြပါပါဒီညဒီမှာတော့တနေ့ကိုစရောင်းတဲ့မဖြစ်ဘူးဟုတ်နော်ဒီဖို့ကြတော့လေဒီဖို့ကြတော့သူပြင်တာသိဘူး တုံးနေတို့ဖြစ်နေတာမိတာအဲ့လိုဖြစ်နေတာတော်တော်ကိုယ့်ကိုယ်ကိုမမေ့အောင်ကိုယ့်ကိုယ်ကိုတတိပေးရမှာငါတိပေးရအောင်ငါတိပေးရအောင်ဒီနေ့တတိထားပြီးပါမှန်ပါတယ်ဘုရားအဲ့လိုတတိထားတော့ပေးရမှာမှဝင်ပြီနေပြီလေအဲ့တော့မသေးခင်လုံးပြလုံးထိုက်တာတွေတို့လုံးသွားတာမလို့မှန်ပါဘုရားပေးခြင်းကောင်းဖြစ်အောင်ပေးခြင်းကောင်းဖြစ်အောင်တို့လုပ်ကြရအောင်မယ်ဗျာ ဝင်ကြီးရဲ့ဆိုရင်တော့တာဇီနီကသင်ကျေးဇူးနဲ့ပြီးရမှာလေမှန်ပါတယ်ခင်ဗျာပြင်းမနာပါပါပါပါတယ်ခင်ဗျာပြင်းမနာတော့ပါပါကောင်းမှုတွေပါဝေကြီးတော်ဆိုတော့ဒီချင်းကောင်းတဲ့သူလေးကိုထင်တာပဲဟုတ်လားမှန်ပါတယ်စိတ်ရင်းနဲ့ပါခင်ဗျာစိတ်စိတ်ရင်းနဲ့တရားတာပါခင်ဗျာစိတ်တို့တို့တာပြီးလောင်းလာမှတာကျင်တာဟောသူကသူတို့တို့ပါလို့ဒါဒီချင်းလေးသူတို့အုပ်ပြီးတဲ့ ဒီဒီတော့မပါကတော့မီးရှို့ခံရမယ်ဘယ်လိုနည်းနဲ့တွေ့နေလဲဘာပဲလို့ဘာလို့ဒီလိုပြောရလဲဟင်ဒီပြီးတော့မပါရတော့ဘူးဘဝလေးနဲ့တွေ့နေတော့ဟင်ကျုပ်ကလားဟုတ်ပါဘူးဒီတော့တို့ရအောင်တော့ဘဝလေးနဲ့ချမှာပါလေဟင်ဒီမျိုးဝယ်နိုင်ဘူးဘာလို့ကဘဝလေးကမမိတာအဲဒီမျိုးဝယ်နိုင်တော့ဘဝလေးရှုပ်ဖြစ်နေတာအလားတူတော့ပါဘူးလား ဟုတ်လားဘုရားဟင်အဲ့ဒီဒီတော့ကပူပြီးပြင်လို့ပြင်လို့ပြင်လာပြင်ဆောင်ပြင်လာဒီဒီရောမမတော့မတော်ဘူးဟင်ဒီဒီရောမမတော့မတော်ဘူးဆိုဒီဒီတရားမေအောင်မိထားတဲ့ပုဂ္ဂိုလ်ကဘုရားပြေတော်မူပမာနော်အဆိတ်ရှိတဲ့မူကြီးတစ်ကောင်ရှိကနေလာနေတာကိုအဝိဇ္ဇာဆိုကြည့်နေရတယ်လို့ပဲ မှန်ပါဗျာဟုတ်ပါပေမဲ့ဟာကိုမကြည့်ခင်ကနှောင်းပြီးတော့ဒီစိတ်တရားမင်းနေတာကိုမှန်ပါဗျာဟုတ်ပါဟုတ်မှန်ပါဗျာအဖေရှိတဲ့ငွေကြီးတစ်ခုအဝေးအောင်လာနေတာကိုအဝေးကလမ်းပြီးဒုက္ခကြည့်နေတယ်လို့ပဲဒုက္ခလည်းပါပြီတတိယပရမတတိဆိုတတိဟာဒုက္ခဘူးမှန်ပါဗျာတတိဟာဒုက္ခမှန်ပါဗျာသိရှိနေတာပဲအဲ့လိုကျိန်းစာများဆိုတာ ပြောရနေတဲ့ပုဂ္ဂိုလ်ဟာသိချင်းတရားကိုပြုနေတာပဲနော်အနာရောက်လာတော့ခေါင်းအေးအေးနဲ့အဲ့ဒီပေမဲ့ဟိုဟာဝေဒုမဟောက်ကြီးကိုတုံးနဲ့ပေါ်ပဲ့ပြီးကိုသွားကျင်တဲ့နားကိုတန်တန်တော်လာမယ်မှန်ပါပါပြင်းချင်းကောင်းပြင်းချင်းကောင်းမှန်ပါပါဟင်အဲ့တော့ဒီရမှာကိုမြည်သိထားရင် ကိုမိသားစုနဲ့ခွဲရမှာလေအငဲပြီနေတော့မှာတင်တယ်မှန်ပါပါဒါရင်ငါနဲ့ခွဲရမှာဟုတ်မတင်ခင်ကတော့ခွဲနေပြီတင်တယ်မှန်ပါပါမတင်ခင်ကတော့ခွဲထားပြီဒါရင်ငါခွဲရမယ်ဒီရုပ်ခွဲတော့မှညခွဲတော့မှဒါရင်ငါနဲ့ခွဲရမယ်အမြဲတမ်းမသိနေတော့ပြေတဲ့ခါကျတော့သူ့လည်းမညီဘူးကိုယ်လည်းမညီဘူးပေါ့မှန်ပါရဲ့နော်ဒီမှာဟင် ပြီးတော့ပေးခြင်းတရားဘုရားကိုစကလေးကငါဓာတွေးထားတာပဲဟင်အမွေးခံရရင်ငါပြီးခံရမယ်ဆိုငါပြီးပြီးသားပဲမတုံ့လို့တော့အဲ့ဒါတတိနဲ့ငွေချင်းကိုပြေသွားတာအဲ့ဒီခါကျမှကိုတော်ကြီးတဲ့လမ်းကိုဖြောင်းမြောင်းသွားတာဒီတဲ့ဒါဘုရားဟောတာနော်မှန်ပါဗျာဟင်ဒီကတရားမှာပြုတော်လည်းပြီးခြင်းပြီးတဲ့အတွက် တော်လုံးကိုပြောတာမှန်ပါဗျာဟုတ်နော်မှန်ပါတော်တို့ကပြင်ချင်းတရားကိုအရေးကြီးဟုတ်ဗျာပြီးတော့ဘုရားဟောတာထဲမှာကိုယ်ကပြင်လို့ငင်းနေရင်ကိုယ်ကိုတင်ရင်းမငင်းနိုင်ဘူးမှန်ပါဟုတ်နော်မှန်ပါဗျာဟုတ်နော်မှန်ပါဗျာကိုယ်ကပြင်လို့ငင်းနေလို့ရှိရင်အဲအပြင်လွတ်တာတော့မလွတ်တော့ဘူးပေါ့ ပေးလဲလို့မလုပ်တော့ဘူးပေါ့မှန်ပါတယ်ဗျာဒါနပြုတဲ့တို့ကဝိဇ္ဇာတို့ခြေခါတို့ပဲလုပ်တော့မယ်လူဖြစ်ဖို့ငါဖြစ်ဖို့မဟုတ်တော့လူဖြစ်လားဖြစ်ရင်လို့ရှိရင်လူဖြစ်တော့လူလူနေလူလူတရားမှာပဲလေမှန်ပါတယ်ဗျာငါဖြစ်တော့ဟုတ်ဒီကမှာပဲအဲ့တော့ဒီကဒါနကိုအဲ့ဒီလူကြီးမှဖြစ်အသေးလက်မှမယူဘူး မိစ္ဆာရောပေါ့ပါသူကငါပြည်စီဆိုတဲ့ငါဆိုတဲ့ဒိဋ္ဌိကိုတတ်တဲ့လုံနဲ့သူကဒီငါပြည်စီဆိုတဲ့ငါဆိုတဲ့လုံနဲ့ကိုတတ်တဲ့လုံနဲ့ပြဒါနကမဟုတ်တော့သူဟောင်းပြုတဲ့အလောင်းတော်ငါပြုတဲ့ဒါနလေပါရမီဒါနခေါ်လို့သူကဒီငါပြည်စီမဟုတ်ဘူးပြည်စီလက်ကလှုပ်တိုင်းလှုပ်တိုင်း မြန်မာပြည်စီဆိုတဲ့အစိုးရကိုလည်းရှုလို့ရမှာဟုတ်နော်ဘာမှမဟုတ်ပြည်စီစွန့်လိုက်တဲ့အစိုးရကိုရှုရမှာဟုတ်နော်ပြည်စီလို့ဆိုလို့ဟုတ်နော်ပြည်စီစွန့်လိုက်ပြည်စီကိုလည်းရှုရမှာမပြည်စီမဟုတ်ဘူးဟုတ်ကြမှန်ပါဗျာအဲဒါမြေဆောင်ကိုရွတ်ထားတယ်လူပြည်ကမဖြစ်ဘူးလို့ပြောကြဟုတ်ကြမှန်ပါဗျာသို့တော်မဖြစ်တော့ဘူးတဲ့လားဆိုတော့ အဆုံးအကုန်လေးဖြစ်တော့ဖြစ်ရမှာပဲလေအဆုံးအကုန်လေးဖြစ်တော့ဖြစ်ရမှာပဲလေသူ့တော့မတောင်းတော့ဘူးပေါ့ဒီဂျိုနာဖြစ်လေဒီတတိနဲ့ပြောတဲ့ပုဂ္ဂိုလ်ဒီပစ္စည်းတော်ခင်မင်းသိအာမကြည့်တော့ဘူးလေမှန်ပါဗျာဒီကိုယ်ကိုခင်မင်းအာမကြည့်တော့ဘူးပေါ့သူကတော့ခင်မင်းအာမကြည့်တော့ဘူးပေါ့ဟုတ်တော့ခင်ဗျားကလည်းတော့မသိတော့ဘူးပေါ့ဟုတ်နော်မှန်ပါဗျာဒီမိဘကလည်းသူကစာတိုင်းမှာတတ်သွားတော့ပြီဒါမိဘရဲ့ထောက်ပံ့ ဒီလာလည်းဒီတိုင်းပဲနော်ဟုတ်ကဲ့တို့ကပြေးလို့ရမလို့ကြောင်းနေတော့နော်အဒီလူဖို့ကြောက်ရတယ်ကြည့်တယ်ဟုတ်တယ်နော်မှန်ပါဗျာအဒီလူဖို့လို့ကမမမပေဒါနာပြုနေတယ်အဒီလူတဲ့သူကမိစ္ဆာကိုပါရမီဒါနာဖြစ်အောင်ကြိုးစားမှာမဟုတ်ကဲ့တမန်တို့ဒါဟိုဒါစီဝိပ္ပနာတွေကတော့ဒီလိုတဲ့ပုဂ္ဂလာ ဒီဘဝကမလူလို့ဒီဘဝဆင်းရဲတာဒီဘဝလူမှာပါဟုတ်ကလားဟုတ်ကလားမမရဲ့နောက်ဘဝဘာဖြစ်ချင်လို့ဒီကုသိုလ်ကလူဖြစ်လူဖြစ်ချင်တာမဟုတ်ဘူးလားမမနာနဲ့ဟိုဒီတဲ့အစီအမင်းနဲ့လူဒီမခေါ်ရတဲ့အဲနာဖြစ်ချင်တာမဟုတ်ဘူးလားဒီဒီဒီနာဖြစ်ရင်လူဒီဆိုချက်ပါဦးမလားပါပါဘူးဆက်ပြီးပါတော့ဘူးပြ ကလာပါဘူးမှန်ပါဗျာဒီမှာတော့ဘူးဗျာအဲတော့လူမျိုးနတ်မျိုးပြီးယူတဲ့ပုဂ္ဂိုလ်မှာကတပိတော့လူမျိုးရတာလူနတ်လူတရားပါလူမျိုးစုတောင်းနေတာမှမဟုတ်ဘူးမှန်ပါဗျာဟင်မှန်ပါဗျာအဲ့ဒါပြေးမှုစုတောင်းတာမဟုတ်ဘူးလားမှန်ပါဗျာပြေးခြင်းလားမပြေးခြင်းတော့ဗျာ အဲ့ဒီဘာသိချင်းရုပ်တော့ဘယ်လိုလုပ်တော့ဒီပါဒီလိုလုပ်ပါသူကလာကောပြေပေးမှုလုပ်တာဆိုတော့သိချင်းလို့ဒီမှာပြောပြဟင်ဟုတ်တော့သွားပါရဲ့ဆရာဟင်ဒီလိုနေတာဒီကနောက်ဘယ်အများကြီးကြာမကောင်းတာကောင်းစားလို့ဆိုနောက်ဘယ်လိုချင်းအပြောင်းလဲလုပ်ထားကြီးတွေပဲမှန်ပါပါဟင်အလောင်းတော်များကငါသိသိဆိုတဲ့ရင်ဝမှာ ဆွေးနေတဲ့ဓာတ်ကိုဆွေးထုတ်ထားဒီကနောင်ကောင်းကားကြီးဆိုတော့မယုံသေးတဲ့ဓာတ်ရင်ကော့ခံရမှန်ပါပါဟင်အလောင်းတော်ဒီနဲ့တာစီနဲ့ဘယ်တော့กว่าလုံးဟင်အလောင်းတော်နဲ့ပြင်မနာနေကြီးတော်နဲ့ဟောပါပါရိုးရွာလာကြွားခြင်းတိုင်းကြွားလာပါပါ မတေးဘူးกว่าတာပါဟုတ်ပါဗျာဒီကပုတ်ကလေးกว่าတာပါဘယ်မှာဟုတ်လို့လားဗျာဆရာဟုတ်ဆိုခဏဘာလို့လဲလို့ဘာလို့တုံးတယ်လေးပြောတာပါလဲမှန်ပါဗျာတုံးတယ်လေးကပုတ်ကသင်္ကာလေးကိုပြောပါဗျာဘယ်လိုပါလဲဒီกว่าပါလားဟုတ်ကလားရှင်းခဲ့တော့ပါဘာသူတို့နေပြီးတော့ဟုတ်ကလား34ပါပဲဗျာဆက်တော့နောက်ပုတ်ကသင်္ကာလေးပြောပါဟင် ဟုတ်တော့ဗျာဒီကပြည်ကြီးတွေကအမျိုးဆုံးပါပါပေရမီသားစုပြည့်စုံကြတယ်တုံးကိုယ်ရေတရားမှာတော့တုံးဘယ်အတူတူတော့ပြီးတဲ့ဒုတိယလာရမှာကကိုယ်ပေးနေတာကိုအများဆုံးစဉ်းစားပါမှန်ပါဗျာမတူခြင်းကပေးနေတာကိုစဉ်းစားမှပါဟုတ်နော်မတူခြင်းကသူ့ပေးနေတာတဲ့ဟုတ် တို့မိဘဖြစ်သူကတော့မိတို့တစ်ခါဝင်လာတာတို့ကအချိန်နဲ့ပြည့်ဝင်လာတာချက်ချင်းကြီးချက်ချင်းပြီးတာလေခန္ဓာထဲမှာမှန်ပါရှင်ဟုတ်ပါခန္ဓာထဲမှာချက်ချင်းကြီးချက်ချင်းပြီးတာဇာလိုတော့ဥပတိရှင်ဘောကဒီလိုတို့ကျိုးယောဂီမျိုးတို့ရောဖြစ်နေတဲ့တာနကိုဆိုတာပါဒီချီမှာကပြောပါလို့ဆရာမရှိပါဘူးတို့ဇာဥပမာပုံကြီးတလုံးကောင်းပြီးမြောက်လိုက်ကောင်းရင်ကပြန်ကြတယ်တွေးနေတာတော့ကလေးကိုထီလို့တုံးပါလို့ စာကဥပမာပြပါလေအရင်ကြီးတာကအတဲမကြတော့ဘူးအဲ့ဒါဖြစ်နေဖြစ်ပဲလေအဲ့ဒါကြီးကပဲလေအဲ့တော့ခန္ဓာတစ်ခုမှာတစ်ဖက်ကအတွင်းကိုစာပြောကတော့အချိန်ကောင်းဆုံးထောင်ကျော်မှန်ပါရှိရုပ်ဒီပြည့်စုံပြီးသွားတော့ရုပ်မပါရီရုပ်မပါရီဟုတ်တော့အချိန်ကောင်းဆုံး တိစိတ်တိဥဒုတိဟာရတိကစားထိုးနေလို့အတိတ်ကိုဖွားပေးနေတာရှိတာလေဟောဟောကအများအားပေးပေးနေရတယ်နောက်ကအတိတ်စိတ်ကလည်းအများအားအဲမူးမူးပေးနေရတယ်အဲ့တော့သူ့မှာမူးလိုက်ပေးလိုက်မူးလိုက်ပေးလိုက်အဲ့ဒီကောင်စိတ်ဥဒုအာဟာရဲ့အရှိတတိကတို့ပါတော့ဟိုဒီဘက်ကထမ်းနေပြီးတော့တို့တော်တော်ဆိုတဲ့အသက်ကိုအလောင်းခြင်းနဲ့ပေးနေရတာမှန်ပါဗျာဟုတ်နော်မှန်ပါဗျာအသက်ဟာအဲ့ဒါအလောင်းနေလေ မှန်ပါဗျာဆိုတော့အဲဒီအမှုတူဟိုပြောရင်တော့မိကျုံကပြေတော့ကလေးလာဖြစ်တာတယ်နော်ဟုတ်ပါမှန်ပါပဲကလေးဒီကကမ္ဘာသမီးကမ္ဘာသားလာဖြစ်တာလေဒီတူတာလုံးနဲ့ဆိုရင်တော့ဆယ်နှစ်လျင်တစ်ချိန်ရပုံစံကြောင်းတယ်ဟုတ်နော်ဒါမျိုးပါရဲမှာကြတော့အဲဘာလို့ဘူကနာတကာလို့ခိတာတကာလို့မခွဲရလေမျိုးစေးသားကဖင်ဖင်ပါတီကဒါမတင်ဘူးလေ မြန်မာဘာသာကိုခေါ်တော့ဟုတ်တော့ဆယ်စတုဒိကနေပြီးတော့မြန်မာပြည်ဟာခေတ္တဘာသာကအပြောင်းအပါဆုံးရွယ်ဆိုတာသူကဒီဆက်ကနဲ့အင်းဒီလိုက်လေးလိုက်လိုက်နေတာရဲ့ဘဝပြောင်းဖို့တန်တန်ကိုဆယ်နှစ်တစ်ချိန်မှာပြင်နိုင်တယ်ဆယ်နှစ်မှတစ်ချိန်သူ့ရုံလုံးပေါ်တော့ပေါ်တော့မှန်ပါပါဗျာဒီလိုပြောနေတာနော်မှန်ပါပါဗျာသူကြောင်းလာတော့စက်ကမ်းနဲ့ဒီကြောင်းနေတာမှန်ပါလေးလိုက်လေးလိုက်လေးလိုက်လေးလိုက်လေးလိုက်လေးလိုက်နဲ့ သူကိုယ်တော်ကိုရွက်ပြီးပေးရလို့ဘာကြပါလားမှန်ပါမှန်ပါတယ်ဗျာဒီမှန်ပါကိုယ်တော်ကိုရွက်ပြီးဘာကြတာထမ်းပါလို့လားဒီမှန်ပါရှင်ဒီကိုယ်အသက်ရှင်လာတယ်အသက်ရှင်ရင်းနဲ့ပေးရလို့တမ်းပါလို့ရတာမှန်ပါတယ်ဗျာဟုတ်ပါမှန်ပါတယ်ဗျာအဲ့တော့သူဘာလဲပြောရင်တော့ပြည်ရှင်တရားကအသက်ကိုတတ်ပြီးတော့ပြင်းနေတယ် နော်မှန်ပါဗျာဒီရှင်ဝိတာဟောတက်တာတော့ဘောမဟုတ်ဘူးအဲ့ဒီဘောကဒီပြည့်တရားကဒီနေရာဘုကူစက္ကမလပြင်းနေတာဘယ်ငင်းလာတော့ပြင်းချမ်းကုန်လို့ဟုတ်ဟုတ်တော့မှန်ပါဗျာတို့ချင်တာဟုတ်နိုင်ရိုင်းအဲဘာလို့ဒီလိုငါးဆိုးကနေကျိုးနဲ့ဆွဲနေတာပေါ့နောက်ကနေတုံးလေးရိုက်ပြီးတော့နေရင်ကြတော့နောက်ကနေတုံးလေးရိုက်ပြီးပြင်လာတယ်မှန်ပါဗျာ ဟုတ်မှန်ပါဗျာဟုတ်ဒီနေ့ဆွဲခံရတာမဟုတ်ဘူးအနှိမ်ခံရတာမှန်ပါဗျာတာဒီရင်းဆွဲရမင်းမင်းကြီးလားဒီမင်းကြီးကြပါခဲလို့မဟုတ်ဘူးပေမင်းကြီးကြီးတွေပေမင်းကြီးမာတွေဆိုရင်ရှင်းလားရှင်းပါပါဟင်ရှင်းပါပါဟုတ်တယ်ဟုတ်တယ်လို့ပါဟင်ဒီအချိန်ကြီးနေသူမင်းနေခံရတာပဲလေမှန်ပါဗျာ ဟင်မှန်ပါတယ်အခုဒီကကိုရောကြီးပဲသွားတော့ဘယ်ကြောက်မှာလို့ဖျားမေးကျုပ်တင်းလဲကိုကျုပ်လဲပြန်ဆောင်ပြတာပဲကျုပ်လဲလို့ဟုတ်ပါဟုတ်ပါပဲဟင်မှန်ပါတယ်ဒီလိုလည်းဒီနည်းကြီးတော့ပါပါတယ်ဟင်မှန်ပါဒီမနာဘူးတာပြီလေပေါ့နောက်ဒီနည်းကြီးကြီးပေါ့မှန်ပါဗျာဒီလိုမျိုးလည်းမနာလို့ဟုတ်ပါဘူးဟုတ်ပါမှန်ပါဗျာဒီလိုမျိုးလည်းနာမဲ့ဟာမျိုးပေါ့ဘူး ဘောဓာကြီးရဟောရှင်ပြမနာတာဌာနနာကောင်းဖန်မသိတာနဲ့တူတယ်ရှင်ပြဟုတ်ပါဘူးနာတာတာမဟုတ်ဘူးနာကောင်းဖန်ကိုမသိတာရှင်ပြဟုတ်ပါဘူးဟုတ်လို့မှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာအဲမဟုတ်တာပြောမယ်အဲဘာလို့ငယ်ဆုံးတဘောအောက်ကဟိုဂျိုရှိကြီးတွေလေမှန်ပါဗျာသူ့နောက်ကနေဆဲတော့နာကောင်းဖန်ပြီးတာမသိပါဘူးလားဟုတ်ပါဘူးလက်လို့ မသိပါဘူးခင်ဗျအဲ့ဒီလူရှိကြီးနဲ့တူတူလေးပါပဲတမပါပဲဟင်တမပါပဲမကျင်တဲ့သူတို့ကဘယ်လိုဖောက်ကြလဲခဏတော့ပါပဲမကျင်တဲ့သူတို့ဘယ်လိုပြောလို့ယူနေဖောက်တာပါယူနေဖောက်ဘူးပါပဲဟင်ဆရာတော်ဆက်မပြီးလားမသိပါဘူးခင်ဗျအဲ့ဒီဒုက္ခတွေအတူတူနေ လူဆုံးဟာလူမျိုးပဲတော့ပြောတယ်။ငါကောင်းမောင်းကိုမပြီးတာထားပြီတရားရဲ့။တရားပဲ။ဟင်တရားပဲ။မနာရမဟုတ်ဘူးဒီခန္ဓာမဟုတ်ဘူးတော့။တရားပဲ။ဟင်တရား။မနာကောင်းမောင်းကိုမပြီးတာသူကတော့နာမလားလို့ပြောကြည့်နေတာ။ဟုတ်မဟုတ်။ဟင်သူကတော့နောက်သာလာရင်အဲဒီမနာကတာတိကမန်းပြီးတော့ဟဲ့ဒီလေးခင်လေး။ တွားဝဲလို့ခေါ်ပါဗျာမှန်ပါပါတွေးတိုင်းခေါ်ပါကျင်လာလားဟုတ်ပါမလားဟုတ်ပါမလားဗျာဒီလူကြားတဲ့ခေါ်ပါလူရှိခေါ်ပါလူကြားတဲ့ခေါ်ပါဘယ်လိုလူကြားတဲ့ခေါ်ပါဟုတ်ပါဘူး။တရားရှိခေါ်မှာမဟုတ်ဘူး။လူလျှော့မှာခေါ်ပါ။ဘယ်လိုလဲ။ဟုတ်ပါဘူး။ ဟင်အဲ့လိုဒီမှာကအချိန်ကြီးတော့ပင်မင်းအမိခံနေရတာနော်မှန်ပါတယ်ခင်ဗျာကံချိန်ကြီးတော့သူကတော့မှန်ပါပဲနော်ကံချိန်ကြီးတော့မှန်ပါဘူးအဲ့ဒါကိုခန္ဓာစိတ်ကိုသိနေတာကိုမြင်အောင်ကြည့်ပါကိုယ်ဒီရာမြင်ဖို့တိတ်လို့အပါပဲအပြင်ဒီတို့ကဘိုင်းနေလဲမှာအပြင်ဒီကမြင်အောင်မှာပါ အတွင်းဒီကအချင်းရှိပြီတို့မှခံနေရတယ်နော်မှန်ပါဗျာခံရတယ်ဒီဖြစ်တော့ပြန်လိုက်နေတယ်ဟုတ်နော်ဒီစီဟာဟောင်းဟောင်းလေးကရေကြကြသွားတာမပါတိတိတိသာသာထုဒီလိုနဲ့လို့တခါခါချင်းရင်းရင်းလာတာကိုဟုတ်နော်မှန်ပါဗျာအများကြီးနေပါအဲ့ဒီအသေးကိုမြင်အောင်ကြည့်ပေးပါဟုတ်နော်ဒါကဝိပဿနာဉာဏ်ကလို့ ဟိုကြည့်လို့ရမလားမရပါဘူးနော်ဒုစကြီးနဲ့စဉ်းစားနေလိုက်ဘူးဝိပဿနာဉာဏ်မျက်စိနဲ့မှဝင်နိုင်ပြီဝိပဿနာဉာဏ်မျက်စိနဲ့လေတွေ့ပါလားဗျာတမာရိညာဉာဏ်နဲ့ကဖြစ်ဖြစ်မြင်ရမှာပါပဲတပင်းရှင်ရမှာပါပဲတို့နော်တို့ဆိုတာလည်းပဲတို့ကပြီးရခြင်းလည်းလို့မပြီးကြတဲ့အတွက်ပင်နာဥပ္ပယောရင်တော့အပေကြီးမှအဲ့ခါကောင်းကောင်းပြီး နော်မှန်ပါဗျာဒီလိုပြင်ထားတာလည်းပြတ်သားချင်းကြီးဘူးနာမသိလို့ရှိတာဘူးဒီနာမသိလို့ရှိတော့အဲ့ဒီမှာရင်ကိုသေးနေတာမြင်တော့တာဘူးဟုတ်တော့မှန်ပါဗျာမြင်နေတော့တာပဲဒီသင်္ကန်းမပြရသူကတခုတခုပေါ်လာတာလေတခုပြောပေါ်လာရှိတော့ဒီတရားလေးမျိုးအဲ့ဒါကြီးကြည့်တော့ဟိုထိလာလာတယ်ဟုတ်တော့ဒီကြီးလာတယ်အဲ့ဒီခါကျရှေ့ ဆိုလို့ရှိရင်မဖြစ်မှာကိုမဖြစ်ချင်ဘူး။အဲ့ဒီလာတော့မင်းနေမှာပဲလေ။ဒီတဲ့ကြီးပဲပြီးတော့မှာပဲလေ။ဟုတ်ပါ့။မှန်ပါဗျာ။နောက်တော့ဝါဆိုမဖြစ်မှာကိုမဖြစ်ချင်ဘူးလား။ဘယ်လိုလာတော့လဲ။ဟုတ်ပါ့။မှန်ပါဗျာ။ဟိုရှိရှိကိုအနာဂတ်ကိုဘဝရှိအောင်မယ်ဆိုရှိရှိသမျှဘဝလည်းပဲတို့ပေးနေမှာပဲ။တကယ်လို့မဟုတ်ဘူး။ဒီနေ့အနေထားနေရမှာပုံနေတယ်။ ဟုတ်နော်မှန်ပါဗျာတို့ဒီချင်းကြီးဒီချင်းကြီးခါမှာကြည့်တော့ပဲနာရှင်လည်းနာဘူးပဲဓမ္မဖြစ်ပဲဓမ္မဘူးပဲဟုတ်နော်မှန်ပါဗျာတရိယာဖြစ်တာတော့တချီတော့ဖြစ်နောက်ဆုံးအရိဟာဟာပြင်းရင်းခါနေတာတော့မှန်ပါဗျာဟုတ်နော်မှန်ပါဗျာဒါဒါဒါလို့လေမှန်ပါဗျာတို့ဘဝရှိပြင်းပြင်းရင်းခါတာတော့ပဲအဲ့တော့ပြီးခဲ့တဲ့ပြီးခဲ့တဲ့ဘဝတွေပြန်ကြည့်ရင်လေတို့စေတဝရီမင်းကြီးလည်းဖြစ်ခဲ့မှာ သူမင်းကြီးခံခဲ့ရတာပေါ့ဟုတ်ပါငါမင်းကြီးဒီမမင်းကြီးတို့ဖြစ်ခဲ့တယ်သူမင်းကြီးခံခဲ့ရတာပဲဟုတ်ပါရောက်လေရပုံမှာလည်းတို့သူမင်းကြီးခံခဲ့ရတယ်ဟင်ဒီလိုလူကြီးရတော့ဟောတော့ရှောက်ပြီးပြည်ဒီမှာဒါဒီဒီဒီတိုင်းဘူးဘူးလေဟင်အဲအခုလူကြီးပြီးတော့အဲဒါဒီရောက်နေတာမဟုတ်ဘူးအဲဒီပြည်ဒီရောက်အောင် လောဘဟာဒီဟာရင်တော့ဘူးနောက်တစ်ခါတောင်းလိုက်ပြီးဒါရင်ခွေးပြီးများရောက်ဘူးမလို့ဟာဒါရင်ခွေးပြီးကိုဘာဒီတော့ဖြစ်မှာမချင်ဘူးပြေလို့မရောက်မချင်ဘူးခွေးဖြစ်မှာပါဗျာဟင်ဟာဒီဟာရီမြေကြီးရောဟာရီနာမည်နာသိရိုက်ဖို့ဒါကအစမတတ်ဘူးကွာဟုတ်ခိုးနေကြဆိုဒါအင်းညာရောဟင်ဟုတ်ပါပဲဒီမှာပဲဗျာ လေးရောက်တော့ဟောဒီမင်းကြီးကဆက်နာမတော့ပါမရပါဘူးဗျာလိုက်ကြည့်မှာပဲခင်ဗျမှန်ပါဗျာစိတ်ဓာတ်ပြတော့ဟောနေမှာပါဗျာဟင်အဲဒါနဲ့အဲလိုကောင်းမှုလေးတစ်ပွဲကျော်နှစ်ပွဲကျော်လေးကအဲလိုဟာဘောဒီကံကံကောင်းတဲ့မဟာဒုပတ်ပလူနေပေါ်ပြီးမှဒီတခါတည်းလေးရှင်ရှင်နာမရောက်ချင်ရောက်သွားမှာ နတ်ကြီးကောင်းကောင်းရောက်မှလားအိမ်ကိုအိမ်ကိုအိမ်ကိုဘူဝါနေရောက်ပါလားအိမ်ကိုဘူဝါနေပါဗျာကံကောင်းမှလည်းပါဗျာဟုတ်ကလားပါဗျာဟင်ဘာတို့တော့ထားတဲ့ဆုံးလို့ရင်ဖြစ်တယ်အဲ့နာဒီရောက်တော့လေဒီမင်းဒီမင်းကြီးကဒီမင်းကြီးကရှောက်ကြည့်နေတာပဲဟာဒါဒီဒီရောက်နေတာမလားဆိုဖေးများပြောဟင်ပါဗျာဟင်ဟင်ဒါနဲ့ဘုမတော်တဆတော့တခါတည်းသမထာလေးကိုပတိလေးအဲစိတ်ရာက အဲတခါတလေတို့ပါတို့ခေါင်းလေးရှူတာကဖြစ်ပျက်ကလေးမြင်လာလေးနဲ့ပထမတန်လေးတော့နဲ့ပြမဘုံတော့ပေါ်တာလက်ရှိတာတော့ဟုတ်မှန်ပါဗျာဒီတော့ဒီကြီးကနတ်ပြည်ပညာရှိတို့ဒီဟာတွေအဲပြီးတော့ဒီကိစ္စပြီးတော့ဒီထင်တယ်ဓမ္မဒီလှည့်ပြီးတော့ဟာအာဒါလေးရောက်ဒီရောက်နေကြပါဟဲ့ပြန်လာလို့ဟုတ်ပါဗျာဒီအဘိဓိယာက ရင်းနဲ့တောင်အာနာကြီးတဲ့အတွက်အဲ့ဒီပေကြီးတရားကိုပဲပေမင်းလို့ခေါ်မှန်ပါဗျာသူ့နဲ့သူတို့ကအများအားခံနေရတယ်နော်တောင်ပေပေမိပေမိအဲ့ဒီပေမိကသူ့ကိုသာသာနေတော့စရာချင်းတဲ့လက္ခဏာပြလိမ့်မယ်နော်မှန်ပါဗျာနာနာကိလို့ဗျာတိဖြစ်တဲ့လက္ခဏာပြပါလိမ့်နာရာဖြာတာပေမိနာနာကိနာပြ ဟုတ်ပါဘူးဟုတ်နော်ဒီမှာဒီဘာဝငင်တော့ပြင်းပြဖြစ်စဉ်ဆိုတာလေတည်ရင်းဘဝမှာပေါ့ဟင်ဟင် အဲမသိမပါဟွာအဲ့ဒါပြောတာထင်တယ်မသိရဲနဲ့မပါဖြစ်နေတာဟုတ်တော့ပါပါဗျာဒီဒါစီတွေကတော့ဘယ်ပြိပတာလို့ထင်တယ်ဟုတ်ကလားဒီလိုပြိပတာဟုတ်ကဲ့မတိမတာဘူးကြာမတိမဲလက်မတာဖြစ်နေတာဒီအဲ့ဒါပါပါ ဟိုဘောလေးပြည်ကြီးဟိုဒေါသမဖြစ်ခင်ပေါ့ဟုတ်ပါပြည်ကြီးစိတ်ကောင်းဝင်ကျူအဲ့ဒါတာတာလေးတဲ့ပြည်ကြီးဟင်ဟင်ဟင်ပြည်ကြီးနည်းနည်းသိဆိုးလာတော့ခုနကလိုကြာတယ်အဖျားအနာနဲ့ပြင်ပါဒီကြတဲ့ပြည်ကြီးတော်တော်ဒေါသဖြစ်လာတော့ဆောင်းနေရင်တော့ ခါပြသူပြေရောဟုတ်တော့ဒါကဒီဒီဒီဆောင်းနေတာတွေ့သေးလားတွေ့နေတယ်ပုဂ္ဂလာသာတော်ဥပ္ပိစိရကတောက်တော်ဆိုပါဗျာမှန်ပါဗျာအဲ့ဒီဆောင်းနေတာလားမှန်ပါဗျာဟင်ဒီနေ့ဆောင်းနေနေရှိသေးတာဗျာမုသာဘာမြင်နေရှိတယ်ဗျာနာနာမြင်နေရှိတယ်ဗျာတို့ကမှန်မယ်လို့မှန်မယ်လို့ တို့လည်းသူနေတာအမေကတချီတယ်မိဘဝင်လာတာသူကအချိန်နဲ့မလားမိဘဝင်နေရတာမိဘသားကြီးမိဘသူတိကျွတ်မိဘကပုဂ္ဂိုလ်လားဘယ်လိုပါ့လဲဘယ်နဲ့မှာလဲဘယ်နဲ့မှာလဲပြီးဆုံးဝင်နေပြီးတော့ဘုရှင်ကမှာဘုရားတွေကိုငါပထမဝင်နေပြန်ပြီဘုရားမှာဒီလိုရှင်ကတုတ်ကပြင်သွားပြန်ပြီ ကိုယ်ကသမားဝေးလိုက်ပြီးလိုက်ဝေးလိုက်ပြီးလိုက်နဲ့တို့တော့နေတယ်သမားပဲဟုတ်နော်ဘယ်အောင်ကြည့်ရှုပါအဲ့ဒီရှုပါဘုံဘုံဒီပေလို့ခန္ဓာဘုံဒီပေရင်တို့ဘယ်ဘောမှလူချင်းပြီးမှမသိနေတာတတိလို့မဟုတ်လားဘယ်လိုပါလဲဟုတ်တယ်အဲ့ဒီလိုတော့အနာရောဘယ်လိုပါလဲဒီလို ရမှာပဲသိမှာပဲသိမှာပဲတို့ရမယ်ဆိုတာတို့ရမယ်ဆိုတာပဲတခြားမရှိဘူးလူကြီးလူလူဘလားလူဘလားဟုတ်ပါဘူးလူအောင်မလို့လူကြီးသေးလို့ပဲဟင်မမလို့ရဟင်ဒီလိုဒီလိုပြမနာတာဒီလိုပါမှာပဲဒီဘာညာရပါလို့ဤ တော်လုံးကတော့ဟုတ်တယ်လို့နောက်ကနေနိဗ္ဗာန်မရမီစအကြာဆို 怎么办？我都都不会。那小人要把路遇，碰到人就就那小娃呀。大概吧。这没这没没要把路走，哈，走到红灯那里，你看你走到红灯那里，你那住的，不呀？嗯，ဒါပေမဲ့ဘုချင်တဲ့သူတဲ့ဒုက္ခလို့ထင်တာ။နောက်ကလိုက်နေတာဘယ်လိုရှိခဲ့ပါလို့လဲ။ဒါကလိမ့်ပါမရမီစာချာ။ဟောပါပြီလားသာဘူး။ ဟင်ပါပါဟုတ်တယ်ဟုတ်တယ်ဟင်ဒီဒီဟာတွေကလည်းအပြီးတော့တို့တို့ပြေးချင်းတာဟင်ဒီလေဘောဘောဘလို့မနာဘူးမရတဲ့နိုင်ပါဘူးခင်ဗျာတာမီးပြေးချင်းလို့မလားမှန်ပါဗျာဟင်ပြေးချင်းပြေးချင်းပြေးချင်းတော့မနေတော့ဘူး သူ့ဟိုအရှင်ဘုရားတို့ဘာတို့ဟိုရာဒီရောတတ်တော်ခေါ်ကြလားဗျာမိုးရိတာမှာဖြစ်တဲ့ချင်းတို့ရင်တို့ဘာတို့ညာတို့အဲ့လိုဘုံမှာမျိုးနဲ့လေတို့မှာဒီသူဘောမနေတော့ဘူးဟုတ်ပါဗျာဟုတ်နော်ဒီဒီတဲ့တဏှာနေနေစီတာလည်းဖြစ်ခဲ့ပြီဒီတဲ့ဒီဇမာတိတို့ဖြစ်ခဲ့ပြီဗျာဟုတ်ဗျာမှန်ပါဗျာအပေးကပေါင်းများခဲ့ပြီဗျာမှန်ပါဗျာအမွေးခံခဲ့ရပေါင်းများခဲ့ပြီဗျာ ဟုတ်နော်တတိခံခဲ့ရပါမယ်ညာရပြီးကြည့်တော့ပဲလားဒီနေ့ညီပါနေလို့ပါဗျာဟုတ်ကဲ့ခင်ဗျာဒုက္ခရောနဲ့အတူထောင်နေတော့ဟုတ်ကဲ့ပါဗျာညီပါနေလို့ပါဗျာဆိုင်ခင်ဗျာအဲ့ဒီတယ်ညီကညီကမှညီဆုံးပါဘယ်လိုပါဗျာအဲ့တော့အဲ့ဒီညီဆိုကြီးတိုင်းခင်ဗျာမလွယ်သားကြီးစိုက်စိုက်ထားပြုထားမှာလား ခင်ဗျာရေဘူးဥယျာဉ်ကစိုက်ထားမှလားပြေးထားမှလားဆိုပြီးပါဘူးဗျာဘာလို့ပါလဲဆယ်ရှင်းပြမှာပါဗျာဒီတော့တော့မနေ့ကစားပြီးပါဗျာဟောဒီကနေ့တော့ပါဘူးမဖြစ်ဖေးနေတာတော့မဖြစ်ပါတကယ်ကလေးတော့တောင်းလို့ဒီလိုပြီးတာပဲဒီဖေးနေတာတော့မဖြစ်တော့မှာပဲဒီကနေ့မဟုတ်ဘူးလေဗျာချက်ချင်းမဟုတ်ဘူးလားစဉ်းစားရအောင်ပါပါဘောမအေး ဘာလို့ခေအေးခုပါရအောင်ပါဗျာဟင်သူကြီးတောင်းအောင်ပါပါဗျာဟုတ်ကလားဒီခေအေးကတော့မရှိမဖြစ်ပါဘူးတော့ဆိုဘယ်လိုလုပ်တော့အဲ့တော့လည်းမသွားတော့ဘူးဟာဟုတ်ကလားခဏတော့ဒီမှာပါပါတီဒီလိုမဟုတ်ပါဘူးပါတီဒီတိုင်းပဲလားဟုတ်ပါဘူးဟုတ်ဘူးတဲ့ကြာကျေတော့ကျေတော့ပြင်းမနာမှာလဲသူ့တိုင်းမလားပြင်းမလားအားလုံးဟုတ်ပါဘူးမဟုတ်ဘူးတဲ့မဟုတ်ဘူးတဲ့ ကံနာတရားထဲဟင်ဟင်ဘုရောဟင်ဘာဝဒီသေးလေးလေးဘုရားခီအေးခွင့်ပြုမှာဟုတ်နော်ဒီညီစိုးကညီကောင်းဖြစ်ဖို့တောင်းခီအေးခွင့်ပြုမှာလေဗျာဒါကလူကြီးနားထောင်လို့မကောင်းဘူးလေ မြေမလာတို့လိုနိုင်ပါစေဟင်ဟင်သူကနေပြည်တော်မြို့နဲ့ပူတာပဲဟင်သူကနေပြည်တော်မြို့ဒီလိုဖြစ်ထားနေမှာသူဆုံးနေကဒီလိုမဟုတ်ဘူးခင်ဗျားလိုပါဗျာဆိုတော့အဲ့ခင်မိပါဘူးသူကဒီတော်တော်ကကကြီးရပါတော့ဟိုတော့အောင်ဆင်းခက်လာအထက်အထက်ခင်ပါ ထက်တဲ့ရခဲ့ပါဗျာဘုရားမယ်ခုခဏလေးဘုံကြီးအောင်ရောရေကြီးကြီးကအောင်စင်လာထက်တယ်လားဟုတ်တယ်ဖြစ်ပါဗျာဒီသာဖြစ်ပြီးတယ်အောင်စင်ခေအောင်စင်ခေတက်ကေဘောအောင်စင်ခေအောင်စင်ခေပြီးတယ်တော့ဒီကြောင့်ဟုတ်ဗျာဟင်ဟင်သူတို့ဖြီးအေးတို့ဘုရားတပည့်ဘုရားဓမ္မထောင်တော့တို့အိမ်ကဘုရားဖြစ်ပြီးဖြစ်ပြီး ခေအေးပါတော့ခေအေးဘောဘောခေအေးညမတော့ဘောသမလေးခေအေးမမမောသူကခေအေးလာတာဘောပါသူကဘောဘောဒီတော့သူကခေအေးဘောဘောတိုင်ပေါ်ရဲ့အင်းကလည်းမခေါင်းတော့ခေအေးသူအင်းကသူကဖြစ်ပြီးတော့ဖြစ်ပြီးတော့ဟုတ်ကလားဒီလိုပြောတဲ့ဒီကောင်ကခေအေးတို့တယ်ဘယ်သူပါမေးတော့ ပါပါဗျာဘုရားဘုရားပါလို့လားပါပါဗျာဒီအဲ့တော့အဲလေညအောင်ကြတာဘာဖြစ်ပြီးတာတော့ဒီဥမောကိုခင်ဒီလိုလည်းမမလည်းမထောင်လို့မယုံနဲ့တော့ရမထောင်နဲ့ဒီအဲမိလူကဘာဖြစ်ပြီးတာတော့လေအိုးအဲ့တော့ဘယ်လိုပြောတော့ဘယ်လိုအောင်ဖြစ်အိုးကြီး ဖြစ်အောင်စေခင်နေတာဆိုတော့ပါဗျာဆိုဘာဖြစ်မပေါင်းဘူးနော်ဒီဘာဖြစ်မပေါင်းဘူးဗျာဆိုဘာပေါင်းတော့ဘာဖြစ်မပေါင်းဘူးဘာဖြစ်မပေါင်းဘူးဒီလိုလေးဒီလိုလေးဆိုတော့ပါပါဗျာဒီအဲ့တော့ဘုရားဒီစေစေတရားကိုခံရတဲ့အရေးကြီးတာနော်အရေးရှိနေတယ်မပါချုပ်ဘူးကြတယ်စားရတယ်မပါချုပ်သားနေရတယ် ဘာလို့လို့မသာချောင်းလို့လို့ပြောရတယ်မှန်ပါဗျာသူဒီတဲ့ပေါ့ဘုရားခန္ဓာကိုပြောရင်ဒီပါဝါရအပ်တာတုံချောင်းကိုတုံညာကိုခေါ်ဖို့မှန်ပါဟုတ်နော်အချင်းကြီးတဲ့ဟုတ်နော်တဲ့မဲ့ပဲဟုတ်နော်ဟုတ်တုံညာဖိတ်ဖို့အတက်ကြီးတော့ဘာရှိတယ်ဒီရိုးရှင်တော့ဘုံကြီးကြောင့်ဒါပဲလေ အဲ့ဒီရုပ်ရှင်ကဒုအဒုခန္ဓာရဲ့အကြောင်းကိုကြည့်ပြီးတော့လုပ်ထားတာရုပ်ရှင်ကဘယ်လိုမျိုးပုံစံကိုလဲအရှင်လာပြီလားအပြီးပြီအဲ့ဒီအပြီးကိုစက်နဲ့မောပြီးတော့အရှင်ဖြစ်အောင်လုပ်ပြထားတာအပြီးဆိုတို့ဟာလည်းအပြီးဆိုသမောပါဗျာတန်တို့ဟိုရုပ်ရှင်ကြတော့ဟိုတစ်ဖက်တစ်ချက်မှာအပေါက်ကလေးတွေရှိနေတယ်အဲ့ဒီအေရီယာကိုစက်မှာ တူပါလေးတွေခွေးသွားတဲ့ဒီလိုကြီးဆိုလို့တော်တော်ရစ်ပြီးပေါက်ပြီးဆွဲချတယ်မှာဟင်အဲ့တော့မင်းမခြေတော်ကိုအပေါ်ပေါင်း33ပါတယ်မင်းမင်းဒီလိုနဲ့ဒီလိုလုပ်လိုက်တာသူကတော့ဒီလိုအသက်ဝင်လာတာဒါသိတာဒီလိုနဲ့ဝင်လာတော့အပေါ်ပေါင်း30လောက်ပါတယ်မှန်ပါပဲဘယ်လိုကတော့30ရေးပြရတာလေအဲ့တော့တစ်ခွက်ပြီးတစ်ခွက်တစ်ခွက်ပြီးထက်တော့အသက်ဝင်လာတာပေါ့တကယ်ရှိသူအသေးပေါ့ ဟုတ်နော်အဲ့ဒါကိုခန္ဓာတွေငါမသားဘူးကြည့်ပြီးတော့ထွင်ထားတာဟုတ်ပါဘူးဟုတ်ပါဘူးဒီအဲ့ဒီအသေးဆောင်ကိုကြည့်အောင်တို့တို့မှလည်းကာချင်းကာချင်းနဲ့ဆွဲပြီးတော့တို့အပယ်ထွင်ထားတာဗျအသေးရောအပင်ကြီးပဲမှန်ပါဗျဟုတ်နော်ကာချင်းနဲ့ကြည့်ပြီးတော့ဆွဲတင်ထားတာဟုတ်နော်ဟုတ်ပါဗျဒီလိုချင်းနဲ့အဲဒါမျိုးဖြစ်တဲ့ယုတ်ကာချင်းပေါ့ဥဒုတော့ဖြစ်တဲ့ယုတ်ဥဒုချင်းပေါ့အာဟာရတော့ဖြစ်တဲ့ယုတ်အာဟာရချင်းပေါ့ ဟုတ်တော့စိတ်ကြောင့်ဖြစ်တဲ့ရုပ်ကိုသိစိတ်ပေါ့အဲ့ဒီအစိမ်နဲ့ခွေးသွားဖိတ်နဲ့တွေ့တယ်ဆွဲချနေတာဗျဟုတ်တော့အဲ့တော့အပေကြီးကအစိမ်ကိုထင်ရတတ်တယ်ငါကတော့အပေကြီးဟုတ်တော့အပေကြီးဟင်ဟုတ်မှန်ပါပါတို့ဒီအရှင်ဟာအပေကြီးလားအပေကြီးပါဗျာထောက်ဆဲအောင် အမေကောင်အမေကောင်မာရီနဲ့ဆောက်ဆုံးပါပဲခံနေလာလို့ဆိုခံရပါလေခင်ဗျာခံရပါပဲဗျာဒီဒီဒီခီဒုံကံဒီဘောပေါ်မှာမကီခင်ဗျာပြိပါထားတော့ပါပါဗျာဒီမှာခီမပါဘူးသူပါဆုံးတော့တော့ခီကံမှာဟုတ်လို့ဟုတ်ပါဗျာဒီတော့ဒီကောင်ဗျာ ဟင်သတိကောင်ဆိုတော့ဟိုမတာပုတ်တာတူတည်တယ်ဒုမတာပုတ်တာကြဘယ်လိုတည်ဘူးလဲသူလည်းပုတ်နေတာပဲဟုတ်နော်ပုတ်နေတာပဲဒီပုတ်နေတာကြီးကဒီဟာအဲမပြီးအောင်တော့ရေလေးချိုးအမွေးလေးဆွလိုက်ပုံမှန်အလားလေးပြင်လိုက်တယ်ပြေးပေးနေရလို့ ပြင်းမသိဟိုဘုတ်တဲ့တောင်ဆိုတယ်ဟုတ်ပါဗျာဟိုဘုတ်တဲ့ဆိုတယ်ဟုတ်ပါဗျာဟုတ်ပါဗျာဟိကိုဘုတ်တဲ့ဆိုတယ်ဒီဒုဒုက္ခဟိဟိုဘယ်ရာကအကောင်းထွက်တာလားရှိလို့ဟိခေါ်ရထွက်တော့ဦးချီချီထွက်တာလေဟုတ်နော်မြေဒီလာထွက်တော့မြေချီနာရာထွက်တော့နာချီနဲ့သကောင်းထွက်တာပဲပေါ့မရှိတယ်ဟုတ်ပါဘူး ဟင်မရှိပါဘူးမရှိပါဘူးပြောတော့အကောင်းမထွက်ရင်ရှင်ပြတော့ပုတ်လို့ပေါ့ဟုတ်ပါဘူးပုတ်ကြီးကြီးကိုယ်ရောပါပါဟင်တရားလည်းများပါတော့ဒါလေးသမီးလေးညီလေးချစ်ကလေးလာရင်မျိုးတို့ပုတ်မျိုးတို့ဆိုတာတွေ့တာနာနာပါဗျာဒီခက်ခဲခက်ခဲတုံးရှိကြပါ သိကြတော့အဲ့လိုဟုတ်ဘူးလားဟုတ်ပါဘူးခင်ဗျာသိကျွေးနေနေကျွေးနေနေပဲအာဘောပြေးပါဦးလေတော်ရလားအာဘောပြေးပါဦးလေဒီလိုမျိုးအာဘောပြေးပါဦးလို့တောင်းတာပါအာဘောတယ်ပါမို့မို့မို့အော်ဘောချေပေါ်ပါလားအော်ဟုတ်ကဲ့ဒီဒိုင်းတို့ဘာလို့ဒီလိုကအာဘောကြီးရဲ့သိခံရမှာမဟုတ်ဘူးဟုတ်ကဲ့ သူမေဒီရတာအာဘောပေးနေတာတမပါဗျာသိတာပြရဟောအာဘောပေးပဲမဟုတ်ဘူးလေမေဒီရောတွေဖြစ်နေတာဖြစ်နေတာမေဒီရောတာဖြစ်နေတာဘောဖြစ်အေးလို့ရွာကဖြစ်အေးလို့ရွာကဖြစ်ပြီးတော့ဘွားဖြစ်အေးလို့ရွာကအာဘောပေးတဲ့ဟုတ်ဘူးနော်ဘယ်လိုလုပ်ဖို့ဘယ်လိုလုပ်ဖို့ ဒီနေ့လေးတော့မားလို့ထင်တယ်ကိုခေခေါ်လာမားလို့ထင်တယ်ကိုဒီလာရင်ကုန်တော့မမပါဘူးဗျပုတ်ကလာမှာပါဗျာတို့မှာပါတာတစ်ခုမှရှိဘူးဟုတ်ဒီပြီးတော့ပါတယ်ဆိုတာပါရအောင်လည်းပါတာခေါ်တာပဲပေါ့လေပြီးတော့သူ့ကိုခိုင်းစားတာလည်းသူ့ဒုက္ခခံရတာဟုတ်ဘူးသူ့ခံစားရတာလည်းသူ့ဒုက္ခခံရတာမရှိဘူး ဟုတ်နော်အဲ့တော့ဒုက္ခတာအပါဒကလားရှိုးတော်လို့ဆိုတာရှိုးတော်ပါဘုရားအဲ့ဒါကြောင့်မပါဘူးဟုတ်ကဲ့ဟုတ်ပါပဲအဲ့ဒါကြောင့်လည်းမပါဘူးတာယာဘုရားမဟုတ်လို့လည်းမတာဘူးဟုတ်လားမှန်ပါဗျာဟင်မှန်ပါဟုတ်နော်မှန်ပါလေဗျာအဲ့အဘုဒ္ဓီကိုအဲ့တော့သူခန္ဓာသူသူစီရရတာကမင်းသူပြုပြင်ရတာတက်တယ်လို့ ဟုတ်ကဲ့မှန်ပါဗျာပြီးတော့သူ့အမိကြီးတို့ကဘဝရုပ်အောင်အနာကြောင့်ဘယ်နှခါလုပ်ပြီးဆုံးသူ့ဟိုးလာတာဟိုမေဒီဖျားမမကြီးအမကြီးလို့ဆိုအမှန်ဝါကြီးကအဲ့လက်ထက်မှာသူတောင်းအောင်ခိုင်းစားထားမှန်ပါဗျာတော်ကြပိုင်ကြီးနဲ့အားပါလေနော်ဘာမှမဆိုတော့ဒီကစားရင်းတစ်ချက်ပြီးအားပါ နှစ်ဖြာမရင်းနှစ်ဖြာအပြီးရင်အားရမှာမဟုတ်ဘူးလားမှန်ပါဘူးအမှန်ဝါဒီကကိုယ့်လက်ထဲရောက်သူခိုင်သားထားပေါ့ဒီလိုပြတော့ဘုရားကြီးမိတ်ပေါ်တာလေမှန်ပါဗျာဟုတ်တော့ဒီမှာမှန်ပါဗျာဟင်အဲ့တော့ဘုရားတောင်းအောင်မခံဘူးဟုတ်နော်ဟုတ်နော်ကိုယ်ဒီအသေးကလွတ်အောင်အသေးကလွတ်မှဘုရားရမှာဖြစ်ဒါနပြုတဲ့အဲလူကနေမှပေါ်ချစ်တဲ့မတ္တမတ္တကြီးလို့ပါပဲ နော်ဒီမှာပါပဲဆရာမပါခဲ့ပြီပါရမီဒါနမုခေနဘာနာသိနေပါပဲဟုတ်နော်မှန်ပါဗျာမှန်ပါမြတ်ပါဗျာဆုံးပါတယ်ဗျာအေးအေးယူမပြောနေဆုံးမအောင်ခဏပြီးလို့လားမသိပါဘူးဗျာဟင်ဟင်ခဏရမ်းပြီးတော့ကလည်းဆုံးမအောင်ပြောလို့ဟင်တို့မှမပါမပါသိလို့ရတာဦးမလို့ပါသေးဘူးပြီးတော့ကိုယ့်ရဲ့ကြောက်တော့သာသနာနဲ့ကြုံလို့ခက်ကြစရာပါပါ ဟုတ်နော်မှန်ပါတယ်သိဖို့ရကြိုးစားမနေနဲ့ပြီးမှသိကြတယ်ပြီးမှသိကြပါလားဟုတ်ကဲ့မှန်ပါပါဒီအဲလူမီတော်လူပညာကိုမှာပဲလေကိုမီတော်ကိုပညာကိုနာမီတော်နာမီတော်လေဒီနေ့ရောက်လာတာပညာတော်တော့ဘူးဟုတ်နော်မှန်ပါဒီအမိတော်ရဲ့အသေးကတော့ပါမှကြီးတော့မဟုတ်ဘူးမှန်ပါဗျာဒီမှန်ပါဗျာအမိတော်ရဲ့အဖြစ်ကအသေးလောက်ပါမှာဟုတ်ပါမှန်ကောင်းတာတော့နေဘူးနာဖြစ်ဖို့လူဖြစ်ဖို့အနေနဲ့ဦးနေဖို့ကောင်းတာပဲတို့တော့ဖြစ်ကမှာပါပဲ ပြန်ပြီးပြရမှာပဲလေဟုတ်နော်အစ်စ်ပါရာကြီးတယ်အစ်စ်ပါရာကြီးတယ်လေဟုတ်ဒီလိုတို့ကဒါလေးလောက်နေမပြီးနေလို့နော်ပြည်ပြည်ယူလိုက်တဲ့ဒါနာပြုပါဒါနဲ့ကမထားဘူးပြောတာပါဆောက်တည်ခြင်းနဲ့ပြည်လာဆောက်ကြည့်တော့ဒါနဲ့ကမထားဘူးပြောတာပါမှန်ပါဗျာဘုရားဒါကတို့ဘုရားသာသနာကိုအနတ္တကုချင်းနေနိုင်တယ်အတ္တချင်းမရှိတယ် မှန်ပါဗျာအနာဂတ်ဝိပဿနာနာမသာမရမှာမဟုတ်ဘူးမှန်ပါဗျာအနာဂတ်ကသာသနာနဲ့ကျုံတုံးမှာဟုတ်တော့မှန်ပါဗျာသစ္စာနဲ့မကင်သာသနာနဲ့ကျုံမှာလားဘုရားသာနာဝင်တို့တစ္ဆာကိုမလို့မှန်ပါဗျာဟုတ်တော့တော့ဗျာဘုရားသာနာကိုတစ္ဆာကိုမှာဟုတ်လားတစ္ဆာဘာကြောင့်ကိုယ်မက်တင်ကိုယ်လို့ပြောတာမှန်ပါဗျာ ဟုတ်ပါမှန်ပါဗျာမင်းဘာကြောင့်ကိုယ်ရုံဒီသိမဲ့ဆရာမရှိတော့ဘူးမရှိတော့လို့မှန်ပါဗျာကိုယ်ကကိုယ်ကသိချောင်းမှန်ပါဗျာတူတာကနာကမင်းလို့ဘူးလားမှန်ပါဗျာဟုတ်တော့တော်ပါဗျာလာဆိုတာအခန်းကြီးတွေဆုံးလို့ရှိတယ်တတိလည်းရှိတယ်ပွဲလည်းရှိတယ်တော်ပါဗျာမင်းလို့ဘူးတော့တော်ပါဗျာလင်းတယ်လည်းမလင်းတယ်လည်းပေါ့ပြည်သူသားကမင်းတော်ပါဗျာဆက်ရရဘူးပါမှန်ပါဗျာဒီနောက်ခါတော့အောင်ဘူးဘူးပါလေ နောက်နေ့ဆိုခါပြီးသူကော့နေရပါတယ်ဘယ်ပါကနော်နောက်ဒီတဲ့ဆိုပါတယ်မှန်ပါဗျာနောက်အေးအေးလည်းခုမှပါဘူးပူရည်ကြီးနေဟုတ်နော်မှန်ပါဗျာကိလေသာကအဲ့ဒီတိုင်းဝင်လို့ခေါ်လို့တနည်းရှိပါစေတောင်းနေမှုမလို့အပ်ပါဘူးဟုတ်နော်ကိလေသာရာဒီလည်းရှိပါနော်သာသနာရာဒီကလားမှန်ပါဗျာဟင်ခံပြီးဆုံးမှာပြည်ကြီးကိုယ်မှာပါ pero nada más confío porque yo pago que yo trabajo todo mamá ¿sí? mamá pero no pero nada más ni le pido un paso más ni le pero no le pido un paso más ni le pido un paso más ni le pero no mamá es la locura y tú y ni le pido un paso más ni le mamá te llama me si tú cada tú မသားမပေါ်ခြင်းခုလို့ပေါ် မပါပေါ်ခြင်းလားမပေါ်ခြင်းလားအဲ့ဒါမရဘူးပုံပေါ်တော့ပေါ်နေတယ်ထမပေါ်ခြင်းအခုတော့မသာဆန်းသွားကြတာဘုရားပေါ်ပြီးသားကြီးပဲဟုတ်ကလားပေတော်တို့ဟူပြောပြီးပြောပြောနေဘုရားလက်ထက်ကဘုရားလက်ထက်ကဟင်ဘုရားလက်ထက်ကဘုရားလက်ထက်ကတူတော်ကြည့်ကြည့်ပါကတိလေးပဲကျွေတဲ့ပထေနော်ဟုတ်ပါဗျာ သူ့ပန်နဲ့ကျွေးတယ်ငွေတွေကတိလေးပဲဟုတ်တော့သူခြံကတို့ထင်တော့ဇီလနာနိပုဂ္ဂိုလ်ပါတယ်။ဘာလို့သူခြံထဲမှာရင်ဆိုင်တေထားတဲ့လူကအိုးဆိုင်နေရှိပါတယ်။ဟုတ်နော်။သူ့နောက်ကျောင်းကကံအနောက်ဆက်ကတွေ့လာတော့သူရှိတဲ့ညချွေရှိတဲ့ညငွေငွေသူကြီးဖြစ်ကုန်တယ်။ဟုတ်ပါဘူး။ နောက်တော့နောက်ဖြစ်တော့ဘူးမှန်ပါဗျာသီးသေးတွေဖြစ်ကုန်ပြီအဲ့တော့သူမစားရမတောင်းရနဲ့ဖူးထားတဲ့ရှင်မစားရမတောင်းရနဲ့ဖူးထားတဲ့ဦးမေတ္တာမိကြီးဖြစ်သွားတော့ခံစိတ်ချမ်းသာပါဘူးသိသိရတော့မစားနိုင်မတောင်းနိုင်တွေတွေနဲ့အိယာတဲ့လဲနေတဲ့ဘဝရောက်ပြီဟုတ်တော့ဟုတ်ပါဗျာရောက်ပြီအဲဒီမှာသူ့တမန်ကြီးကလာပတိဝီ မေးပြီးတော့ကိုအကြောင်းပြီးတော့အဲ့ဒါကိုရွှေဖြစ်ဝေဖြစ်အကြောင်းငါသိတယ်ငါပြောတဲ့အတိုင်းပြန်လို့ပါထိုက်ဟုတ်တော့အဲ့တော့ဘယ်လိုလုပ်မလဲအဲ့ဒီဟာတွေကိုသူ့အေစီယာဆိုင်ဖို့လေဖြာနဲ့ပုံသားရှင်ရတဲ့ရှင်လူပုံရှင်ရတဲ့လူလူပုံပေါ့လေအဲ့ဒါဒီကျွန်းဗီလာတွေကကြည့်ပြီးတော့သူများတွေကတော့အဲသားတရားတောက်တရားတွေအဲချလုံးတယ်အဲရှင်ကဘာဖြစ်လို့ မိဆိုးတွေဘာမှလဲလို့လဲလို့လဲတဲ့မှန်ပါဘူးမိတွေချင်းကြုံကြောင်းစရာဒါရှိလို့ဒါရောက်လာပဲလို့ဒီလိုသာပြောထုတ်လိုက်ဟုတ်ပါဘူးအဲ့ဒီတဲကတယောက်ကနေပြီးတော့ဘာပါကြီးဒုညာဒီကသားပြာတောက်တရားကိုရောင်းမှာဘာပါကြီးကဘာဖြစ်လို့ရှင်ဒီငွေတွေရောင်းနေတာလဲလို့မင်းပေါ်လာနိုင်တယ်တဲ့ဒါကလည်းဘယ်ဟာရှင်တို့ဘယ်အောင်လို့ငင်ကန်ရအောင်လို့ပြောတယ် ကံကြလိုက်ဘူးရွှေကရွှေတိုင်းပြန်ဖြစ်ရင်ငွေကငွေတိုင်းပြန်ဖြစ်ရင်အဲ့ဒီကံကူဟာမင်းကလေးဖြစ်ခဲ့ရင်ဘာနဲ့ပြန်သားလိုက်ပါဘုရားယောက်ျားလေးဖြစ်ခဲ့ရင်အိမ်ရှိတဲ့အရွယ်တော်သမီးနဲ့ပေးထားလိုက်ပါဟုတ်နော်ဟုတ်ပါဘူးပေးစားပြီးတော့အဲ့ဒီရွှေအဲ့ဒီတိုးပြီးအဲ့ဒီရွှေလို့ကြံကြတဲ့မိကလေးဆိုတာပဲလေ အဲ့ဒီမိကလေးကဆွေတို့ကြံကြတယ်မိကလေးစီကတောင်းတုံးရပါတယ်တောင်းတုံးရတမီးဝင်ဘယ်လောက်ပြီးမအောင်တမီးရေရွှေတော့ဘယ်လောက်လူနေလဲပေါ့အဲ့ဒီတမီးကိုယ်တိုင်ကထုတ်ပေးမှခြေဟာရှင်တိုင်းဖြစ်ပါတယ်ဒီဟောင်းဝင်တိုင်းဖြစ်ပါတယ်ဟုတ်တော့မှန်ပါတယ်ဒီခြေဟာရှင်တိုင်းဖြစ်ပါတယ်ဒီဟောင်းဝင်တိုင်းဖြစ်ပါတယ်သူတို့ကြိုင်ဖို့ရှိဘူးတော့ကြိုင်ဖို့ရှိပါရှိပါမရှိဘူးသူတို့ကြိုင်ဖို့ရှိအဲအဲ့ဒီတိုင်းမှာတာတဲ့ ဟုတ်နော်ဟင်အဲဒီမှာလူတိုင်းလူတိုင်းကတော့လူကြီးတွေလူကြီးတွေကြိုးတော့ပေါ်လာကိပါခေါ်လို့ဆိုတာရှိပါတယ်ခုသာကနမဟာတောကမှာလည်းပါပါတယ်ဒီတည်းရပါဟိုဘုရားလားဒူရိယာမှာကပ်ကိုအမျိုးသားဘက်ကကပ်ပါပဲဟုတ်ပါဘူးရှင်မနာပါဘူးအမျိုးသမီးဘက်ကကိပါခေါ်လို့ပါဒူရိယေဒီလိုရမယ်မကြည့်ပါတို့တော့ ဆိုတာလေဣစ္ဆာဘောရမီကိုစပြောလို့ဆိုဘောရမီပါပဲနာမည်ဆိုဒီစရိကပိန်ပိန်ချုံတုံလေးဖြစ်လို့ပိန်ချုံတာကိုကိုယ်ဦးတင်ပြီးဣစ္ဆာဆိုတာထုတ်ထုတ်ဣစ္ဆာဆိုတာပိန်ချုံမတော်လားမှန်ပါဗျာဟုတ်လားဒီပိန်ချုံမလေးပေါ့ဗျာဟုတ်လားမှန်ပါဗျာမတော်မှမဟုတ်ပေါ့ဗျာပိန်ချုံမပေါ့ဣစ္ဆာဘောရမီဟုတ်ဗျာပိန်ချုံမလေးပေါ့သူကလည်းတချို့မျိုးပါပဲ တို့တော့သူ့လက်ထက်ကြတော့ဆင်းရဲနေပြီခြေနာစီဝါပြတ်ကြသွားတယ်ဆင်းရဲပုံဘူးဟုတ်တော့ဟုတ်တော့ဆင်းရဲပုံဘူးအဲ့ဒီမှာသူကဆင်းရဲပုံဆင်းရဲသူကဒီလာနေတယ်အဲအဲ့ဒီဒီပုံလေးပုံသွားပြီအဲ့တော့လာမိတာဘာဘာကြီးတို့သူများကတော့ဖြင့်အဲဆာမီစီဘာတွေစားပြတော့ဆရာတို့ရောင်းတာဘာဘာကြီးတို့ကဘာဖြစ်လို့ရှင်တွေကိုထုတ်ရောင်းနေရဗလဲငွေတွေထုတ်ရောင်းနေရဗလဲပြီး ကဲမဟိုကတထေကြီးကဇာတာတကနဲ့ဘယ်ဟာဘယ်ဟာဘယ်ဟာဘုရားတို့ဘယ်ဟာဘယ်ဟာနဲ့လူကြီးကရှင်ဖြစ်နေဘူးတော့ဒီဝင်သားပါဗျာဒီဒီရောဆောင်ပြောတာမဟုတ်ဘူးနော်ဒီဒီကရွှေပြင်းမဲ့ဆိုတော့ဟောပါဗျာဒီကသူ့ကိုပေါ်လိုက်တာ မိလေးကဆိုဖြစ်မယ်ဆိုတော့ပဲတမိကဟာပြောတာတော့ပဲဟာပြောတာတော့မဟုတ်ဘူးဟေးဒါပြောတာလည်းညှို့ဆိုကြတယ်ပေးချာကန်ကြပါအောင်သမီးရကန်ကြပါအောင်သမီးရဟင်မိလေးကဆိုဖြစ်မယ်ဆိုတော့တော့ရှင်းလာပါလေဗျာဒီလိုလာရတော့ဒီမှာလို့လည်းဒါပါသေးတယ်တော့ဟင် လှုပ်တော့ဘူးကျိုးတော်ဘူးရေဝေသားလို့ပါဗျာဦးတော်ဒီလိုဗီဒီယိုနဲ့ရှုကြည့်လို့ဆိုတော့ဘယ်လဲအော်ဟုတ်ပါမလားဗျာဒီအဲ့ဒီမှာသမီးလေးအကံကြောင့်ရွှေနာရှုဖို့မိထားဝင်တယ်ဒါနဲ့သူ့အိမ်ရှိတဲ့သမီးဟိုတောင်းပေးသားရတာပေါ့ပေးသားရတော့ဟိုဒီမှာဟောပေါ့ဗျာအဲတချို့ဆုံးမှဖြစ်တယ်ဆိုတော့တချို့မှခေါ်မှာပေါ့ မှန်ပါပါတတိဆုံးကဖြစ်တော်လဲပဲရွှေဒူပိုင်းမှာငွေဒူပိုင်းမှာဒူတိုင်းမှာဒူလာပေးမှသုံးရတာဟုတ်နော်မှန်ပါဗျာဒီဒူလာပေးမှသုံးရမှာမဟုတ်ဘူးမှန်ပါဗျာဟုတ်နော်ဟုတ်တယ်နော်မှန်ပါဗျာတို့ဒီလိုပဲ60ကျော်တော့အကျဉ်းတုံးတုံးနေပြီ60မကျော်ခင်စူးကြမှာပေါ့ဗျာ သူ့မှာဘုရားရှင်ကြီးနေလို့သူကြဘူးပါပါတယ်သူ့မှာဘုရားမှန်ပါဟေးဒီဗမိတိတော်ဘုံကြီးဒီပါတိကိုကြီးတော်တို့ဥစ္စာမင်းသာလေသူကဟေးမှန်ပါဗျာဟေးဒီအင်နာကြီးရတာဘုံကြီးလို့ရှင်တော်ပါတိကိုကြီးတော်ပါစားမှာတို့သူ့ရမစားလို့ဟောပါရဲ့နဲ့ဒီချွေလေးဆိုဝေလေးဆိုဗျာမှန်ပါဗျာတရွေရောက်လို့သာက သမီးရလာလို့ချွေးမအိမ်တော်တင်ရတော့ချွေးမရောက်တဲ့အာရမဏေမှန်ပါဗျာကိုယ်ကတော့မပုံးရမစားရလည်းမင်းသွေးကြီးလေဟင်မှန်ပါဗျာသိတယ်တော့ဘုရားသိတယ်တော့ပါလေဘောလုံးပါပါလေသိတယ်တော့ပြောတယ်ပါဗျာကိုယ်တော့မှန်ပါဗျာကိုယ်ကတော့ဒီမျိုးသုံးရလို့လားဒီရှိသုံးရလို့လားသုံးရပါဗျာ အဲ့တော့မသုံးရရင်တော့ချွေလာမိသေးတယ်ပါဟုတ်ကဲ့လားဒါရခုတိုင်ထားတာဒီခင်ဗျားတို့ချွေလာမိပြီလားကျောင်းနေဆုံးချင်းနေဆုံးချင်းတွေ့ပါဗျာဟုတ်နော်ပါပါဗျာဒီဒီတော်တော်တို့တို့ချွေးမရတယ်ခုချွေးမတာအိမ်ချင်းကတာတာအိမ်ချင်းသမားဗျာမှန်ပါဗျာတာတာအိမ်ချင်းမရတာအိမ်ချင်းကချွေးမှာ ဒီမှာလည်းတဲ့ကူအားအားရပါဘူးဟင်ဒီခင်းသွားကြည့်လို့ဟာတော့တမီးရဲ့နည်းတော့ဒီနည်းတော့ဒီပါပဲအမှန်ပါတယ်ဟုတ်တော့နည်းတော့လေးထုတ်ပေးပါဦးဟုတ်ကဲ့ဘယ်လိုလေးထုတ်ပေးပါဦးတမီးရဲ့အဲ့ဒါမျိုးဘာမှသူကျင်းလို့ပါတော့ပေးပါဦးအဖေဟာလည်းများချာပါဘူးဟုတ်မှန်ပါတယ်အဲ့ဒါကတော့ဘယ်လိုလုပ်လဲသူတို့ရောက်ရမှာလေမှန်ပါဘူးသူလည်းတယ်လေဟုတ်ပါဗျာဟုတ် အဖေကြီးတော်ကြီးဆိုနောက်ပါပါမှာတော့တော့ဒီဒီပါခေါ်ရင်ကြောင်းပြန်ဟောင်းနော်ဟောင်းနော်ဟုတ်ပါဘောမမင်းဟိုဟိုဟိုတာဝတိရာကိတာခေါ်ရမြတာမဟုတ်ရှိအောင်မြေတီရောကကိတာခေါ်ရမြဟာတော့ဟောင်းပါဟောင်းပါနော်ဒီဒီကိတာပြာကိတာခေါ်ရမြရောဟောင်းခံရမလို့ ကိုဘုရားရှင်နဲ့ကိုအဘောခံရပါမှန်ပါတယ်ဗျာဟုတ်ကလားဗျာဟုတ်ပါဗျာဒီဘုရားရှင်နဲ့လေးတော့တောင်းပါမှာ မှန်ပါဗျာဒီဘာဝတိယဂရီလေးတွေကပေါင်းပေါ်တော်မှာမှန်ပါဗျာအမင်းကြီးတဲ့တော်ဝင်ရည်ရည်လေးနဲ့မှန်ပါဗျာဟုတ်တော့မှန်ပါပေါင်းပေါ်တာမှန်ပါဗျာတဲ့တယ်ပါဗျာဟုတ်ကလားဗျာပေါင်းပေါ်တာဟင်မှန်ပါဗျာအဲ့ဒီလိုနဲ့ဒီသူရဲ့ဘုံညာတော့နောက်ဆုံးတော့သူကသားလေးတရားပါဒီဘဝမှာ ပေးတာမလို့ပဲဘူးဘူးပေးတာမလို့ပဲဘူးဘူးတဲ့မှန်ပါပဲမှန်ပါပဲအပြည့်သေးလည်းမတွေ့ခဲ့ဆိုလို့သူအတွေ့အကြုံကဘုံမတွေ့မှာပေါ့မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့ဒီမှာတာလေးတရားကတော့ပေးတော့ပေးတာကိုပေးတာမမြင်ဘူးတော့သူ့ကိုပေးတာဒီမဲ့ယောဂတစ်ခုဖြစ်နေတာသူကပေးတာကိုသုံးလို့မဖြစ်ဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာ ဟင်သေတာဆုံးတယ်မထင်တော့သေတာကိုယောဂတစ်ခုထင်လို့အဲ့ဒါလေးလိုက်ပြီးခေးစရာကိုခုခိုင်းတာလေမှန်ပါရဲ့ဗျာဟုတ်နော်မှန်ပါရဲ့ဗျာဟင်မှန်ပါရဲ့သေတာကိုယောဂတစ်ခုထင်နေလို့မှန်ပါရဲ့ဗျာဟင်ဒီမင်းကြီးလို့ဟိုကဒီမင်းကြီးရတော့တော်တော်ဒီမင်းကြီးကတော့တင်းကြိုင်ကိုထိပို့လိုက်ပြီဒီခေါင်းလေးကြီးရောက်နေသလားဟုတ်ပြီဟုတ်လားဒီဟိုကတင်းကြိုင်ကိုရောက်ပြီမှန်ပါဗျာဒီအမေဖြစ်သူကိတာဘောရမီက သေလို့ဖုံးသွားတာတော့ဖုံးနေမထင်ဘူးနော်မှန်ပါတယ်ဟုတ်နော်သေတာလို့ယောဂတခုထင်တဲ့အတွက်ကိုဖေးဖျားဖေးဖျားဒါလေးမကြည့်ရနဲ့ငကလေးနဲ့ကိုယ်လို့လိုက်ပြီးတော့ခုခိုင်းမှန်ပါဗျာအဲကြတော့ဉာဏ်သာဒီကအကုန်ကမော်တော်ဒေတာကြီးကုလိုမှမရတာကြီးခုခိုင်းတော့နောက်ဆုံးတော့မကောင်းကြောင်းကိုပေါ်ပဲဟာဘုရားပြနေတယ်ဘုရားရှိသူသွားလို့လူထိုးလိုက်တာအဲ့ဒါမှတော့ မကောင်းကြဘူးလားရှင်ဘုရားဗျာဘုရားဗျာမကောင်းတော့ကြောက်ဖို့ဆိုပါဘုရားဗျာနိုင်တယ်လို့ပါပဲဗျာမကောင်းလို့ကြောက်ရောက်လာကုန်တာပါဟုတ်ကဲ့ပါဗျာဒါလည်းမကောင်းကြောက်လာနေပါပါဗျာဟင်ဟင်အဲ့ဒီမှာကြောက်ဖို့လိုက်တာအဲ့တော့ကြောက်ဖို့တော့ဘုရားရှင်ကဒီလောကကုသရာကဖေးမှမှမရှိတာဟင်အဲ့တော့ဟိုတလေးမတာကုမှုကမိခင်မတာကုမှုကသိရေးကြည့် မှန်ပါဗျာဟုတ်နော်မှန်ပါဗျာကလေးမသာဘူးလို့မှမရဘူးဟုတ်ဗျာအဲ့တော့မိခင်မသာဘူးတော့မှာပေါ်တယ်မှန်ပါတယ်ဗျာအဲ့တော့တမီးမိသားကိုကူကူရာသူရှိခေကမသားကိုသူဘောတွေတော့သူမှပါတယ်မဖြစ်ဖြစ်ဆိုတာမှန်ပါဗျာသူဒီကြောရမဖြစ်အောင်လေဒီကြောကဝေရတာကမဖြစ်ဖြစ်ခေါ်မှုကမှန်ပါဗျာမဖြစ်ဖြစ်ကဒီမှာလည်း တင်ပါဟုဟုရာမပေဘူးတဲ့အိမ်ကဘုံဘူးစီတလက်ဖက်ယူခဲ့တလက်ဖက်နော်တလက်ဖက်ကိုတလက်ဖက်မမမပေဘူးတဲ့အိမ်ကဖြစ်မှာဒီလိုပါဘူးကိုယ်ကမဟုတ်တမမပါဗျာဟုတ်ပါဗျာမပေဘူးတဲ့အိမ်ကမဖြစ်စီခေါ်မပေါ်လေအိမ်ဘုံဘူးစီတလက်ဖက်ယူခဲ့ရင်တော့တင်ပါပြောင်းနေတော့ပါတယ်လို့ ပြောင်းရလို့ဘုရားအာမမခံရဘူးလက်ဖို့ဆိုလိုက်ဟင်ဟင်ဒီကြီးကြီးရင်သွားတော့ဘုရားတတ်ဆိုင်မှာရှင်ပြန်လို့ရတယ်ဟင်ဖိထားလည်းမတတ်နိုင်ဘူးကြောက်အာမပဲအဲတော့သားမသားဘူးလို့မရတော့အမေမသားဘူးရမှာပါဘူးအဲတော့ဒီဟာလေးဟိုဟိုအဲပြေးပြီးတော့ဟိုရှေ့ကလူတွေဘွယ်လေးရှိပါမလားဘယ်လိုလုပ်ရကြလို့ပါအော်ဒီအိမ်ကအဖိုးတွေကဘယ်ရဲ့ရှိသေးတယ် ဟိုတဲ့အိမ်ကလည်းတို့အိမ်ကဖေးသေးတာဘလောက်အဲလင်းသေးတာဘလောက်သားသေးတာဘလောက်သမီးသေးတာဘလောက်ဘာသေးတာဘလောက်လဲဘယ်အိမ်တော့ကိုမသေးဘူးလေအိမ်ရှိဘူးလားမရှိပါဘူးအဲဒီကတည်းကဩငါသားမှဒီလိုဖြစ်တာမှလို့သူများတွေလည်းဒီလိုပဲသူအဲဒီဟာတွေပြေးထားတာလေသူသူလည်းတော့ဆွတ်ချပြလိုက်ပြီးဟာဝတ်ထားမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီဒီလိုမျိုးပြီးတော့ တွေ့သေးသေးလည်းမမြင်ဘူးအသေးသေးမမြင်ဘူးတော့လည်းဖြစ်တာမဟုတ်လားဟုတ်ပါဘူးဟုတ်နော်မှန်ပါတယ်ဗျာဒီသာဘောရမီကမဖြစ်စီကိုမပြီးဘူးတဲ့အိမ်ကတလဲဖက်ကိုရဖို့ဗျာမပြီးဘူးရှာတဘောမှန်ပါတယ်ဗျာဟုတ်နော်မှန်ပါပြီမပြီးဘူးရှာမပြီးဘူးရှာရင်းရှာရင်းနဲ့သူ့သူစင်းကြောင်းတရားသူသိသွားတာထင်တယ် မှန်ပါသူသားပြီးတာပြီးသွားတော့လွတ်ပြလိုက်တယ်လွတ်လိုက်တယ်မှန်ပါဗျာမှန်ပါတယ်ဗျာအများကြီးသူဒီကလေးအဲမပုတ်ဖက်နဲ့နေနေခွန်နေရဲ့မှန်ပါဗျာသူရဲ့ဆိုကိုတော်ကြည့်မကောင်းတော့ပါဘူးဗျာနော်မှန်ပါသူနဲ့တော့မရှိဘူးမှန်ပါတို့ဒီသားပြီးတယ်သားရတာပြီးပြီးဆုံးသွားတယ်ကိုငါသားလေးဆိုတဲ့အစွဲကတပတ်သားလို့ပြောထားတယ်မှန်ပါဗျာတလားနဲ့တင်ရင်ဘုရား မပေါ့ဗျာတသားသားနဲ့ပို့ရပါဗျာတစ်နှစ်ဆိုမဟုတ်ပါဘူးတစ်နှစ်နဲ့ပို့ရပါဗျာပြေမိငန်းနေတော့ကြာတယ်ပေါ့မမိတယ်ပါဗျာဟုတ်ကဲ့မှန်ပါတယ်ဗျာဟုတ်ကဲ့မှန်ပါတယ်ခင်ဗျားတို့အဲယူရင်းကြီးတော့နေမှာပါဗျာကြံနေပါဒီမှာတို့ဟုတ်ပါဦးပေါ့ဟင်မှန်ပါပါဟင်ကိုကကျုပ်ပြစ်လိုက်တယ်တို့ကမရှိဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာပြစ်သလားတို့ဒီကောင်တကယ်ပြတော့လေပြစ်ပါမယ် ဒါနဲ့တနည်းနည်းမြောက်မနည်းနည်းမြောက်နဲ့ဒီဒီဒီလည်းမနေဘူးပုတ်ပြထားတာမှန်ပါမယားဒီဒီလည်းမနေဘူးပုတ်ထားတာဟုတ်တယ်။သားဒီသမီးဒီဒီလည်းမနေဘူးပုတ်ထားတာမှန်ပါဗျာ။လွတ်ချလိုက်ပါဘယ်ပါ့ဗျာဘယ်ပါ့ဗျာဟုတ်ကဲ့လွတ်ချလိုက်ဘူးလွတ်ပြီးတော့ဘယ်ပါ့ဗျာဟုတ်မှန်ပါဗျာဟုတ်ပါမှန်ပါကိုယ်ကိုယ်တိုင်ပြီးတာမပြီးတော့ သူများပင်တာလေတို့ကမပင်ဘူးထင်နေကြတာပဲဟုတ်နော်မမတေတော်ကိတာမောမီနောက်ဆုံးပြောကြပါစို့ဗျာရဟန်းဘဝရောက်ရဟန်းဘဝရောက်ပြီးတရားကျင့်ခရာပြီးတဲ့တရားကျင့်မှာပေါ်တယ်ဟုတ်နော်မမဗျာနောက်ဆုံးဝိကျေကုတ်ထဲမှာရှင်ရေးကျူလာနေမှာပေါ့မမဗျာရဟန်းဆိုရင်ရေးကျူလာမှာပေါ့မမဗျာရှင်ရေးကျူရင်းနဲ့အဲ့ဒီထင်းမီးကိုတွားကြည့်တာမမဗျာထင်းမီးက ဟိုထင်းမှုမိလောင်ရတာတယ်နော်လောင်ရတာပါဗျာမိလောင်တော့ဟိုလောင်တာကမေးမှန်ပါဗျာဟင်ကြက်ကြလောင်တော့ရဲတယ်ရဲမှန်ပါဟင်မှန်ပါနောက်အဲဒီကနေတစ်ဖြစ်ဆုံးနဲ့ပြားပြီးကြွေးကြတယ်မှန်ပါဗျာတစ်ဖြစ်ဆုံးနဲ့ရေရာကနေပြားပြီးကြွေးကြဖွာကနေဆိုကြွေးကြဖွာကနေဆိုကြွေးကြအဲဒါကြည့်ရင်းနဲ့ဟိုတွင်းနေတော့ဖြစ်ပြီးပြတ်ထားဘူးတို့တွေလည်းဖြစ်ပြီးပြတ်ထားဘူး တော်သွားမယ်နော်မှန်ပါဗျာဟုတ်မှန်ပါဗျာအဲဒီမှာဘုရားကဒီသမီးမွေးစိတ်တာမျိုးဆိုဟောတာပဲလို့မှန်ပါဗျာလူတယောက်ဟာအသက်တရားနေရတယ်ပေခြင်းရဲ့အကြောင်းတရားမသိရင်သူဖြစ်ချုံချုံနေတယ်ချုံပါရဲ့ဗျာနတ်ပြည်ရမမြတ်ဘူးဆိုတာရှုံးတာပြောတာဖြစ်မှာပါပါဘုရားဟုတ်ပါပါဘုရားတရားနေရတယ်ဘုရားဖြည့်ခြင်းရဲ့အကြောင်းတရားမသိရင် သူဖြစ်ဆုံးရှုံးနေမှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာသူဖြစ်ဆုံးတာကသိနေနေတာဟုတ်နော်သူဖြစ်ဆုံးတာသိနေတာဟုတ်နော်သူဖြစ်ဆုံးရှုံးနေတဲ့တရားတော်ပုဂ္ဂိုလ်ကတော့တရားဖင်ရပါစေပြည်ရှင်တရားသိသွားရဲ့သူတို့ရဖြစ်ရတာလက်ထွက်သွားတယ်လက်ထွက်သွားပါလေမှန်ပါတယ်ဟုတ်နော်မှန်ပါတယ်ဗျာ ဟင်ဒီဖြစ်ရတာအမြတ်ထွက်သွားတယ်မှန်ပါသေတာမျိုးတော်နဲ့ကိစ္စတော်မီပုံပုံသွားတာဟုတ်မှန်ပါဒီမှာကတော့ပြာကျွေးတာကြည့်ပြီးတော့နာကျင်တာကိုပြစ်သွားတာလားမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီလိုတရားကြီးနေရာမှာဟုတ်ပါဘူးတို့ခုနကဟောလာဘယ်လိုမှမသိဘူးဒီနေ့မှဒီနေ့ရမှာပေါ့မှန်ပါဗျာဒီနေ့မှဒီနေ့ရမှာပေါ့ဒီနေ့ဘယ်နှခါဖို့ဘူးတော့ မနေနိုင်ဘူးဒီတော့ဆိုဒီမှာမလောက်ဘူးလားဟင်ဘာလဲကိုယ်ကဟိုကိစ္စကောမီကပေရူကိုဆုံးလာကြလို့မှယူပြီးတခါကျူလာတယ်အဲ့ဒါပြာကျူလာကြည့်ရင်းနဲ့အဲမီကိုမီကိုဆိုရဲမီကိုဆိုရဲမီအဲ့ဒါကဟိုလောင်းနေတဲ့မီကြည့်ရင်းနဲ့ပြာကျူရင်းနဲ့တူလာဟောမြတ်ဒီပူဒီတက်သွားတာ မှန်ပါတို့ကမိမိများမိမိမဟုတ်ဘူးကြားကြည့်တာကိုကြည့်လို့မဟုတ်ပါဘူးကြည့်တာကြားတော့အတူကြည့်တာကိုကငုံကြည့်ကိုကဟိုပေါ့ကြားတော့အတူကြည့်တာဟဲ့မလို့ပြီးလဲငါတော့မှာဟဲ့ဟုတ်တယ်ဘုရားကြားကြည့်တာကိုကြည့်ဘူးလားကြည့်ပါဗျာကြည့်ရောဟင်မှန်ပါဗျာကြားတော့ကျွေးမပြဘူးလားပြပါဗျာ မြင်လို့လားကြောင်းတော်မူကောင်းနေဟုတ်ကြာရကျိုးမကြီးကြာရင်ထားကိုကတွေးကြနေတာမှန်ပါတယ်ဗျာဟင်အဲ့ဒါကြီးမမြင်ဘူးဆိုတော့ကိုကတစ်ခါတလေကြလို့လည်းဘူးလေကြာရတစ်ခါတလေကြဟုတ်ပါဘူးရေကြပါလေဘယ်နှခါကြလဲအဲ့ဒါတော့မသိဘူးဟင် ဟုတ်ကဲ့ပြာကိုကရောင်းတာဒုလူတွေကဒီတော့မဟုတ်ဘူးလူရိုင်းနာလားပြာနာလားပြာရိုင်းနာပြာကသူ့ဟာသူကြီးနေတာဒီမာဒီမာနဲ့ထပ်မအောင်လို့ပြာဗာပြတဲ့ကတာဝန်မကြည့်တော့ဟုတ်နော်ဟင်မှန်ပြီပါရဲ့ဗျာ ပြာကလှမ်းပြီးတော့အဲ့လိုကိုလှမ်းပြီးတော့ဒီမှာဒီမှာရောက်အော်တာပြာဒီပြာဒီဘုရားလို့ပြာဒီပြာဒီပို့တော့ဘုရားတွေကမစိုးပါဘူးပြပါဘုရားတွေစိုးရတာတော့ဒီစိုးပါဘူးမစိုးပါဘူး ဟုတ်ဘူးဟုတ်ပါရဲ့ဒီလိုဟုတ်ကြတာဟုတ်ပါရဲ့ဒီဒီကရမတွေဘုရားသားသမီးတွေတို့မဆိုးတာဟုတ်ဘူးနော်ဟုတ်ပါဘူးဗျာဒီတာဘုရားသားသမီးတွေတို့ဘုရားဟုတ်ပါဘူးဘုရားကဆိုးတဲ့လူလားကောင်းတဲ့လူလားကောင်းပါဘူးဒီကောင်းတဲ့လူကဟုတ်တာမဆိုးပါဘူးဒါပဲပြာဘက်ကဆိုးတာပြရဘူးဘယ်တော့ဘယ်မှာလဲပြာဆိုးတာပါဗျာဟင်ဟင်အဲ့ဒါဆိုတော့ဆိုရင် ဝါလာမိမှုတွေကြသေးချာကြည့်ဟဲ့ကြာဆုံးတောက်ခဲ့ကျွေးခဲ့ပြောတော့ပြောတော့ပြောလို့မဘူးလားပြောနေပါဘူးသူတို့မပြောလို့တို့မကြားတာတို့မကြားလို့တို့မသိတာတို့မသိလို့တို့မကြည့်တာမှန်ပါတယ်ပြန်ကြည့်ကြဖို့ကျေတော့ဘုရားပါသမီးတွေတို့ဟောဒီဒီသမီးကောင်းပြီပါဘုရားဗျာဒီကတမီးဆုံးပါပါပါပါပါပါဟုတ်ကဲ့မပါပါတော့ ပြေဆုံးလို့တော့မဟုတ်ပါဘူးပေါ့မှန်ပါဗျာပြေဆုံးလို့တော့လွတ်ပါတယ်လွတ်ပါတယ်လွတ်ပါတယ်ဒီပါရီပြုံးလို့မလို့အပ်ပါဘူးဟုတ်ဒီမဟုတ်ဘူးဗျာမဟုတ်အောင်ဗျာဟင်မဟုတ်ဘူးတခါလေးမှမဟုတ်ဘူးဟင်တခါမှမဟုတ်ဘူး ပေကောင်ကြီးတွေကတခါမှပုံဘူးအပေကောင်မတေဦးပါလားမပုံဘူးပါလေဟုတ်မမမရဟေးပုံဘူးပါတော်ပါဘူးဆရာတော်ဘုရားကြီးကတော့တတိမမှုဘူးမမှုဘူးဥပမာ မှန်ပါဗျာတတိမူမမူမူနိုင်တယ်ဆိုတော့မှန်ပါဗျာဒါတို့တတိမူလာပြောမှန်ပါဗျာဟုတ်နော်ကိုကြည့်တာဘောရမေရတော့တတိနဲ့လုပ်တာဟုတ်မှန်ပါတတိနဲ့လုပ်တော့ဘယ်လိုပြုလုပ်တဲ့နေရာကိုစိတ်ရှိတာပေါ့မှန်ပါဗျာဒီကတတိမပါတော့ပြုလုပ်တဲ့နေရာကိုစိတ်ရှိဘူးမှန်ပါကိုစိတ်မရှိတော့ဘူးကြောင့်မတူဘူးပေါ့တဲ့တောင်စစ်ထားဟုတ်နော်မှန်ပါဗျာအဲ့တော့သူကတော့အဲ့ဒီမှာတင်အပေတရားကိုအတွင်းကြီးကြည့်တယ်လို့ဒုက္ခနာပြန်ကြည့်လိုက်တော့လေဒုက္ခနာမှာအပြည့်ကြီးတယ် ကြာကြီးသလိုကြွေကြနေတာသူကြွားမလို့မှန်ပါဟင်နော်ကြာကြီးသလိုကြွေတာကိုသူကိုယ်တော်မြင်ပါအင်းပါလေဘယ်မလဲအကောင်းမရှိပါဘူးဘယ်မလဲသူ့ပါမှန်ပါဗျာဟုတ်နော်မှန်ပါတားမြင်ပါမှန်ပါဗျာဟုတ်နော်ကြည်တတ်သူမြင်ပါဘူးကြည်တတ်သူမြင်တာပါဟုတ်နော်ဘယ်တော့ဒီကနေ့ပြည်နေကြတာတဲ့က အပြင်ကြောက်ပြောကြတာနော်မှန်ပါတယ်ဗျာဒီလိုဟုတ်နော်ကျွန်တော်မပြရအောင်မပြရအောင်ဘယ်လိုလဲဘယ်လိုလဲမှန်ပါတယ်ဟုတ်နော်မှန်ပါတယ်ဒီမှာပြည့်စုံပြီးတောက်လို့မှန်ပါတယ်ဟုတ်နော်ငါပြရအောင်ငါပြရအောင်ဖြစ်ဘူးကိုယ်ဒီမှာမှန်းသိတယ်သူဒီမှာလည်းပြရမှာရမှာဟုတ်နော်မှန်ပါတယ်အဲ့တော့ကိုယ်ဒီသူဒီပြလို့ချင်းချင်းကိုယ်လည်းမပါချင်းသူလည်းမပါချင်းပြပါဘူးမှန်ပါဗျာပြီးသွားရင်တို့သားရဘုရားလို့ဟုတ်ပါဘူး ဟင်အဲ့တော့ငပိနာမပြီးတော့မိဖို့မိဖီလေးချောင်းတော့ပါတာပေါ့ဗျာမတန်းကြီးမသားပဲလို့မမြင်ကြဘူးဟုတ်တယ်ပါပါဗျာဒီငပိနာခံနိုင်ပါနိုင်ပါဗျာဒီကမသားပဲလည်းနေတယ်နေတယ်ပါဗျာဒါတော့လို့ဒီလိုမိလို့ဖို့မိဖီလေးချောင်းတော့ရတာပေါ့ဗျာဟုတ်ပါပါပြောနေကြဘူး ရောက်ခဲ့တာမေကောင်းပါဗျာဒီဒီတော့ကဒီဒုတိယသင်္ခါဘုန်းကြီးပြောတယ်ပြောလို့ကျင်လာတာပဲဒီဒီပထမသင်္ခါတော့ဘာလဲသဘောတူသင်္ခါတော့ဘာလို့ပြောတာဒုတိယသင်္ခါတော့လက်ထက်ကတော့သိဆိုးရင်ပြောတယ်ဝင်လို့ပြီးပါမှာ မာရင်ဖြေတော့ပါမှာသူဘာလို့ဒီမနာလဲဘယ်လိုပြောလို့ရမလဲမောထောင်ဟင်တမားလဲဘယ်လိုပြောလို့ရမလဲအော်မနေနေနေနေနေနေနေမောလိုက်ဆောင်နေ ဒီလိုဒီလိုမှာပဲကဒီလိုဒီလိုကိုယ်တွေဘာသူတော့ဘာလို့ဒီလိုတရားဆောင်ဒီလိုဒီလိုကြီးဒီလိုမှာပြောတာပေါ့သူဒီလိုဒီလိုဒီမတရားတာဒီလိုမဟုတ်ဒီလိုဒီလိုဘာမှဆိုကိုယ်တွေဒီဘာမှပြောတာအဲဒီလိုပြောလာဒီလိုဘာသူတို့ပြောတာဟုတ်ပါရဲ့ဟုတ်ပါရဲ့ဒီဒီဒီ ပြေမနာပါဘူး။ဟောပြေမနာသမီးလား။မတရားတာအမင်းမင်းမင်းနေပြီးတော့နေတော့ခင်နေတာမင်း။မင်းနေပြီးတော့နေတော့ခင်နေတာမင်း။ဟုတ်ပေါ့။မှန်ပါဘူး။ဟင်။ဒီမင်းတို့ကတော့မနေနိုင်ပါဘူး။တော်မဟုတ်ဘူး။ဟောလိုက်တာလား။တို့ကပြောတော့လေဟိုတနာကြီးလောက်ကအာမောအာယိတန်တန်နဲ့အမှုထွက်အောင်ပြောရတာ တပါးလည်းကိုလူပြောအောင်ငါသက်ဖို့မရှိအောင်သူပြောတယ်ဘုရားဆိုလို့တဲ့ခလာတို့ကြာတော့တပည့်ပန်ကြီးဟောမမရဗျာဒီခုဒီဘုရားကတုံးလေးလောက်ရှိပါဘူးတပည့်တပည့်ပြောရမှာလေတယောက်နိုင်တဲ့တမာကြီးပဲလက်ဖြတ်နိုင်တဲ့တမာကြီးပဲဟုတ်ကြအင်းဟိုဝိပုဇ္ဇာရောဘုရားကြီးတို့ကဘုရားဒီတောင်ရှိတယ် အများကြီးဒီတရားပွဲခုလိုတရားပွဲလေးကနာမိနစ်တော့မလိုဘူးပြောတရားမဟောဘူးတရားဟောလို့မပြောမှန်ပါဗျာတရားကဘုရားအာထုမှာရတာတတိယပြည်လိုက်တယ်မှန်ပါဗျာတတိလေးဆောင်သွားတာဟောဒီတတိလေးသာဆောင်သွားရင်ဒါပဲနေနာနေတယ်ဟုတ်ပါဘူးမှန်ပါဗျာတတိရှိရင်ဉာဏ်သာဘုံရှိတာလေမှန်ပါဗျာဟုတ်ပါမှန်ပါဗျာဒီကိလေသာရဲ့အဲရှိကပူဇော်နေကအတူပဲလေ မှန်ပါတယ်ဘောဓိတ္တရာအပင်ပင်အာလုံးရဲ့ကိုယ်တိုင်ကပฏิပဲလေမှန်ပါတယ်ဟုတ်နော်မှန်ပါတယ်ပฏิပဲလေအဲ့တော့ဆရာတော်ဘုရားရဲ့ပฏิပဲပြီးတာတိဘောဓိတ္တရာနဲ့ဘောဓိဘာသူဘောဒါဘောဘောမှာတိုင်းဆရာတော်ရဲ့တရားတော်ကိုပฏิပဲပြီးဆုံးလိုက်တယ်အဲ့တော့ဘုရားဒေသပြောက်လာတယ်9မိနစ်တည်းမပူဘူးတွေ့လို့လည်းမပူဘူးလည်းမဟုတ်ဘူးဘုရားဘေးတာကနှခါလုံးမှခါမထည့်ရင် တေတုံဒီမာရီနှခါတော့မော့ကြီးမှာတော်တော်ပုံလုံးပဲဖြစ်နေမရောက်ပါဘူးဗျာဟုတ်ကဲ့ဗျာဟုတ်ပါဗျာသူကနာရီဆုံးလေးကတော့ပေါ်ကြီးမှာအဲအစားတောက်ပြီးတော့ပြောတော့ဘော ဲတော့အတူပဲကျင်းပတာဘူးသူမမပါဘူးဟုတ်ကဲ့ပါအဲတို့မနေ့ကတည်းကဖုန်းလုပ်ထားတာတွေလည်းရှိနေတာပဲဟုတ်ပါဘူးဟုတ်နော်ဒီကနေ့လည်းဖုန်းလုပ်ထားတာတွေရှိနေတာပဲပြီးတော့ပစ္စည်းတွေလည်းဒီမှာလုပ်ထားတာရှိနေတာပဲဟုတ်နော်ဟုတ်ပါဗျာလူကြဦးဘာလို့ကံတုံးစုံစုံမလို့မမပါဘူးကောင်းတာတော့ဘာစုံမဖြစ်တာမမဆိုးတာတော့ ကံစုံမထက်ထံမှန်ပါပါနော်နောကံကတော့နာမစုံကြဲကအဲဘာဘူးလေလို့စိတ်ကူးကြဲကပါဘူးပါမှန်ပါဗျာကာယကံကလည်းဂူရီလေးရောက်ပဲပြီးပါဘူးယူလာခဲ့ပါဘူးနောကံကများတော့အကျင့်ရစ်ချင်နေတတ်တယ်မှန်ပါဗျာဟုတ်မှန်ပါနော်ဒီလိုမျိုးပူကြတာအောင်မဲမှန်ပါဗျာကျိုးပြန်တော့တို့ပြောတကူဟုတ်နော်မှန်ပါဗျာတို့ဘုရားနဲ့ မလို့ဟုတ်တော့မခံဘူးမှန်ပါဗျာဟင်မှန်ပါဗျာတာဂံဘုဒ္ဓဝေရတောမှန်ပါဗျာဟုတ်နော်ဒီတန်ဃာဟုတ်နော်မှန်ပါဗျာတန်ဃာပုဂ္ဂိုလ်တူရဲ့ရှိနေရင်သာမန်ချိန်ဟာမိဘပွေထားတဲ့ဝိညာဉ်ပဲကိုတရားပုဂ္ဂိုလ်ပဲပုဂ္ဂိုလ်ပဲမှန်ပါဗျာမှန်ပါရှင်းမှနေတဲ့အချိန်တန်ဃာပဲရှိမှန်ပါဗျာဆိုပုဂ္ဂိုလ်တူအာရုံပြုသူကြည့်နေတဲ့အကျင့်ကိုအာရုံပြု မှန်ပါဗျာပုဂ္ဂိုလ်အားလုံးမပြုနဲ့မှန်ပါဗျာဟုတ်နော်မှန်ပါဗျာပုဂ္ဂိုလ်ကဒီလိုမပါကောင်းကြီးပဲအပုတ်ကြီးပဲဟုတ်ဗျာဟင်မပါကောင်းကြီးကြဟင်အဲအဲခုနကကြည့်နေတဲ့အချိန်ကတော့ပြိတ်နေတာလားဗျာဒီဘုရားနိဗ္ဗာန်ထိကြမှာအမတတဟုဟုတ်ဗျာမတိတာဆိုတော့နိဗ္ဗာန်ထိဒီအချိန်ကိုသွားပါလားဟုတ်နော်အကျင့်ဆုံးအာယု ခံရတာအာယုံပြုတော့ကိုယ်အမြဲရသပေါ့မှန်ပါဗျာအကုန်ကြီးအာယုံပြုတော့အပုပ်ပုတ်ချင်းမှန်ပါဗျာမှန်ပါပဲရှိတာမှန်ပါဟုတ်နော်မှန်ပါဗျာတကယ်လို့တန်ခါဟုအာယုံပြုတဲ့ရင်ဒီကနေ့လွတ်တဲ့ပန်ကြီးလေးကနေဘုရားပြည့်ပါတယ်မှန်ပါဟုတ်နော်ဒါတော့ဒီမှာ ฏิตัวตามก็สุเตชิพยายามอย่างตรงนี้ตีละพยายามเจ็บรู้เจ็บเลยนะที่ตามก็ปฏิตัวตามก็ตามก็ตามก็ဟုတ်ပါမှန်ပါတယ်ဗျာအဲ့တော့ဘုရားမြင်တယ်လို့ဘုရားဘုရားကြည့်လို့ကြည့်ဘုရားကြည့်တယ်လို့ကြည့်လို့ဘုရားမြင်တယ်လို့မြင်သူဟာတာလာဆိုတော့တင်နာပြောတာကိုမှန်ပါတယ်ရုပ်ပြောတာမှန်ပါတယ် ညာပြောတာတယ်နော်ညာပြောတာနော်ပြောတာပါသိပြီပြောတာဟုတ်ဘူးနော်ညာပြောတာနော်အဲ့တော့အဲ့လိုဖျားကျင့်လို့ကျင့်လို့ဖျားပြီးလို့ပြီးသိဖို့ဖျားပြီးလို့ပြီးလို့ဖျားကျင့်လို့ကျင့်နေတာတန်ခါတော့အဲ့လိုအကျင့်ရှိမှမများယောက်ျားလည်းပါမိန်းမလည်းပါတယ်ယောဂီတွေလေတရားစကားဝင်နေတဲ့ယောဂီတွေလေပါပါဗျာ ပြီးတော့လူဒီမဟုတ်ဘူးနတ်လည်းပါတယ်မှန်ပါဗျာအဲ့ဒါပန်တာပฏิပတ်တိပုကိုဒီဝေဝဟောတုမန္တောဟောတုပိပုတိတေကံဟုတ်နော်ဒီဝေဝဟောတုနတ်ဖြစ်ဖြစ်မန္တောဟောတုလူဖြစ်ဖြစ်အဲ့ဒါပန်တာပဲနော်ဟုတ်ဗျာမှန်ပါအဲ့ဒီပန်တာကိုအာယုပြုလိုက်လို့ရှိရင်ဘုရားစီလူဟာနဲ့အတူတူဘုရားစီတောင်းရောက်တာ ဟုတ်နော်မှန်ပါဘူးဘုရားရှင်ကြီးတန့်ရောက်တာတို့လူရင်တော့ဘူးလောက်နဲ့ပြီးကျတယ်ဟုတ်ဒါတို့လူရင်တို့အာရုံပြုနေတော့ပုဂ္ဂိုလ်တစ်ပါးအာရုံတစ်ခုစေနာတစ်ခုအကျိုးပေးတစ်ခုဝင်လာတယ်အဲ့ဒီအကျိုးပေးကလည်းစေရခြင်းမှစေခြင်းပါမှန်ပါရဲ့ဗျာ ပုဂ္ဂိုလ်မှာအထင်ကြီးတာဖြစ်ချင်းဖြစ်မဲ့မဖြစ်အထင်သေးဘူးမှန်ပါဗျာအထင်ကြီးတာဖြစ်ဖြစ်မဖြစ်သေးမှာပဲလေတခုခုတော့ဝင်မှာပဲလေမှန်ပါဗျာဟင်တော့ဝင်မှာပဲလေမှန်ပါဗျာဟုတ်နော်မှန်ပါဗျာတဏှာတော့ဝင်ပြန်စီသေးတာမရှိပါဘူးမရှိဘူးကံတန်တာဘူးမှန်ပါဗျာအဖြစ်ကျိုးမှန်ပါဗျာဟုတ်နော်ဟုတ်တန်လာသူရေဘုရားလူလာနဲ့အတူတူမှန်ပါဗျာတူပြီးတဲ့ဥပမာလေး တမ္မာဒီတခုကတမ္မာမူကသူ့တမ္မာရှိနေတဲ့ဒုံတမင်းမျိုးမျိုးတဖို့မျိုးမျိုးရှိတာပေါ်ရာစိတ်မှာရှိတဲ့အများကြီးရာကံအကြတတာအဲ့ဒါဒီအကုန်လုံးစရင်ရေးရေးလို့အောက်မှာတမ္မာလူကြီးရဲ့ဆိုင်ထိုးထိုးပြီးတော့မိခံကြတဲ့ဓမ္မကိုတာပါလေးတယောက်ကိုတွားပြီးတော့ပြည်ပြီးထုတ်ခိုင်းပေါ့တူတမ္မာကြီးတို့လေမှန်ပါဗျာပြည်ပြီးထုတ်ခိုင်းတယ် ဟုတ်နော်မှန်ပါဗျာအဲ့တော့နိခာယာစီဌာနမှာတာဝန်ယူရတဲ့အရာရှိကတာပါလိကြည့်ပေးမှာတမ္မာဟုကြည့်ပေးမှာဒါတာကြည့်လို့ဒီတမ္မာကြည့်ကြည့်လို့ကြည့်လေဟာဘယ်လိုမလို့မြေဘုရားတို့အောင်လို့ဒီစုစုစားထဲမှာအာလုံးမပါဘူးလားပါပါရဲ့ တယ်ဒီလိုဆိုပြောလို့ဘူးဘောရဲ့ဟင်ဒီမှာဟိုသိရင်ရေးပြီးတော့ဆိုင်ဖို့လို့ထားတယ်လေလာထုတ်တာကတမဘူးကြီးမဟုတ်ဘူးသာပါရီသာပါရီသာပါရီရပါထုတ်တာမှန်ပါဗျာဆိုင်ကတမမဟုတ်ဘူးသာမှန်ပါဗျာကိုယ်ရဲ့မှာပါတာကသိရင်မဲ့ပါမှန်ပါဗျာဘယ်လိုရှိသေးကြတော့သာသာလေးကြီးပါဗျာ။တမန်ကြီးလမသေးပြေးပါရဲ့ဗျာ။ဆန်းဆန်း စားရည်စားရည်တက်မှမလမဆိုပေးပါစေ။ဘာပြီးပြီးပြီးပြီးကောင်း။အဒီကောင်တော့မှန်ပါဗျာ။တာမမူကြီးဆိုရင်သူ့ကိုယ်တောင်းလို့ပြီးလို့မှာပေါ့။မှန်ပါဗျာ။တာတာလေးအာရုံပြုနေသူ့ကိုယ်တောင်းလို့ပြီးမှာပေါ့။မှန်ပါဗျာ။အဲ့တော့ဘာဦးကြည့်ပြီးလဲ။အေးကြည့်ပြီးပါရဲ့ဗျာ။ဟုတ်စကအာလုံးလို့ပြီးပါလိမ့်ဗျာ။ဟုတ်ပါလား။ဘုရားပြောတာဟုတ်။သေဝိပါဒူအာလုံးပြီးပါလေဗျာ။ ဟုတ်ကဲ့ဟုတ်ကဲ့ဒီလိုတို့ခုမှလည်းပဲတို့ကတော့ဆိုတာလာရေခါလာထုတ်တဲ့ရုံနဲ့တောင်းတယ်ဟုတ်ပါဘောပါဗျာစာသနာပန်းကြောက်ပါဟုတ်ဒီလာရလို့ရတာပြီးတော့ဒီမှာသုံးနေနေတာ တော့ဒါတွေကဘာမှပြင်ပြပါဘူးကြာဟုတ်ဟုတ်အမဟောခင်ဗျာဒီလိုပြေးနေတာပဲယူပါပါခင်ဗျာဟောပြေးလိုက်တော့ပဲပြေးနေတာပြေးပြေးနေပဲပြေးတယ်ပါပါယူပါပါခင်ဗျာဘာပြားကိတာလဲနေပဲပြောင်းခင်ဗျာခဏလူကြီးစီးပြောင်းတပါဗျာဟုတ်တော့ပါဗျာအဲ့တော့ဒီစိတ်နဲ့ပါတာကိုပုံပြီးတော့အဲ့ဒီတဲမှာတတ်မှတ်မှုမပါဘူးလားပါပါဗျာရထုတက်တာပါဒီကိုပါပါဗျာပါတာ အာရုံပြုတတ်ဖို့ပြုလို့ပါတယ်ဗျာအာရုံပြုတတ်ဖို့ပြုလို့မှန်ပါတယ်ဗျာဟုတ်နော်နာရောပြုတာပုဂ္ဂိုလ်တစ်ပါးနေတာဟိဟိနာကလေးကဒီမနာဘန္တာတာတိယဘန္တာတောင်နဲ့ပြတ်ပြီးတော့လာတာနာကလေးကမဟုတ်တာဘာဘုံနာမိကိုကမဟုတ်တာဟုတ်နော်တောင်လာဘူးမတဲဆိုလာတာမဟုတ်ဘူးဟုတ်ပါဗျာဟုတ်လားဒီမှာဟိမှန်ပါဗျာဒီသမီးသမီးပြောအောင်ပါပဲ ဟင်မှန်ပါဗျာဟင်တိုင်းနာသူမယ်ဆိုရင်ကိုယ်အိမ်ကတော့ဖြစ်ဖို့မလိုဘူးဟုတ်ပါမှန်ပါဗျာခေတ္တကဖြစ်ဖို့ကဖြစ်ဖြစ်တော့မလိုဘူးမှန်ပါဗျာဟုတ်ပါမှန်ပါဗျာဒီကြားထဲမှာလမ်းသွားရင်အဲတန်ဃာရင်းနဲ့လမ်းပြီးတွေ့ရင်မနှုတ်လို့နေမှာသွားနေကာဟုံးကခဏခဏတီးလို့ပါဒီလိုနဲ့ဒီကာဟွာလေးပြော ဘုန်းကြီးကလည်းပွာဘာဟုတ်ပါဘာပါဗျာဘာပြီလားဘာပါဗျာဘယ်လိုလဲဒီတို့အာယုံယူမှားနေတာကိုတော့မင်းမှန်ပါလူကျင်တာတော့ကောင်းတာလို့ကျင်လို့ထားပဲတို့တော့ကောင်းအောင်မလုပ်တတ်တော့တို့မှလူကျင်တာမရဘူးပေါ့မှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာလူကျင်တာမရဘူးဆိုဒီကိုလူကျင်တော့ရပြီ ဒီဒီလောက်ရနိုင်တဲ့လမ်းဝင်သားပါမှန်ပါတယ်ဗျာဟုတ်နော်မှန်ပါတယ်ဗျာဒီကိုအိမ်ကနေကိုအိမ်ရှိကြွလာတဲ့ကိုရင်လေးပဲဖြစ်ပါစေပါလာအာယုပြုလုပ်လိုက်ရင်အဲ့ဒီအသေးသေးနဲ့တော့မပါဘူးလားပါပါပါဘာနေတာပဲဒီတိတောင်လာဟုတ်လို့ဘူးမှန်ပါဗျာဒီဒီ အဲ့ဒီဟူတဲ့ဘုရားဆိုတဲ့တို့ပါပါဝင်တယ်ဟုတ်နော်မှန်ပါဗျာတို့စီလာဖို့ပါဘုရားဝိညာဉ်သွားတာဟုတ်နော်ကျေတန်ကြီးဒီနေမှာဘလောင်တန်ကြီးဒီနေဒီကပူစီတော့ဘုရင်သားမီးဒါဘုရားဟောပါလားခင်ဗျားတို့လည်းကြားမှုပြီးသားနေပါပါပဲဟုတ်နော်ဒီတန်ဃာလူကြီးနဲ့ပေါ့တန်ဃာလူကြီးငါဟူတာလည်းအတူတူပေါ့ဟုတ်နော်တန်ဃာလူညတ်တယ်ဆိုတာခုနကအာယုမင်းစင်နာအာယုဒီစေနာကောင်းမယ်ညားမယ်မှန်ပါဗျာတန်ဃာရည်အတွက်တော့ တို့ပြင်လာညမှာပေါ့မှန်ပါရဲ့အဲ့တော့တို့ခုမှာဘူးဒုတိုင်းပြည်မှာတန်တာသိနေချီရှိတယ်ဒါလေးကြောင့်တော့တို့ရှိနေတယ်ဒီစမားလေးရှိပါတယ်ဟုတ်နော်ဒီပါဗျာပြီးတော့ဒီကမ္ဘာလုံးနဲ့တွေ့ရင်တန်ခါပေါင်းဘယ်လောက်ရှိမယ်ထင်လို့အများကြီးပါပဲပြင်ပေါင်းပြင်လို့သူတော်ဘာနဲ့ပြောရင်တော့ဟိုလူတန်ခါကတော့ဘာပဲဘာခေါ်မလို့ရှိခိကတော့ဘုရားမြတ်တပ်ဖို့ကြီးဟုတ်ပါဗျာသူက တို့ကတော့တန်ခါကတော့ရှိဟန်တဖို့နေဟုတ်တော့အမတော်ဘူးတန်ခါဆိုတာပဲကြီးနေကြတာတော်တော်ကတော့ဗောလန်တီယာမျိုးနဲ့ပေါ်ဒီထောက်ဖို့တတ်ဖို့လေဟင်ဟင်အဲဒီကဟိုတို့ရှိဟန်တဖို့လေဒါမှမဟုတ်တော့တန်ခါပေါ်နေရတာတန်ခါဆိုတာဘုံဘုရားရှင်ကိုကြည့်ဘုရားရှင်ကိုပြီးနေတာတွေဖို့ဟုတ်တော့မှန်ပါဗျာအဲတော့1500ကျော်ခရီးမှာဘုရားမောအောက်တာတာရိပုတ္တာမောဂလန်ကစာစီတွေ့လိုက်ရတန်ခါဘုရားပြန်ကြည့်လို့ နဲ့လာဒီဒီတန်လာနဲ့တင်းသလားမတင်းပါဘူးတင်းကြဆုံးတက်ပါလားနောက်တော့ပွင့်ကြအောင်နဲ့တန်လာဒီလို့ဒီလက်ရှိနဲ့တင်းနောက်တော့ဘယ်တော့ထင်လို့ဖြစ်လို့ခံမလို့ရပါဘူးဗျာမိလာမဟုတ်ဘူးမှန်ပါတယ်ဗျာအာယုမှန်စီရမှာထားတာကိုဆုံးကဆုံးနဲ့တန်လာအနန္တလောက်နိုင်တယ်ဗျမှန်ပါပါစေတနာနဲ့အနန္တကိုထင်တယ်မှန်ပါပါလူတန်းပေါင်းတော့ သူကပါပြီဗျာဘယ်ပြောလို့ပါဒီမေးမဲ့ကိုကြခင်ကြီးလို့ညွှန်ကြရဲ့ဟင်ဟင်ဘယ်နေရာလာလဲမတွေ့ခဲ့ဘူးခင်ဗျဘယ်ဘယ်သွားနေလို့ဆိုမဟာနေသွားတော့တော့မှာခင်ဗျမမမဟာနေပါလို့ဆိုဟိုလိုဘောရင်းကဟိုလိုလက်လို့တော့ဟိုလိုကြီးပြီးသွားတာပေါ့နဲ့ မှန်ပါဗျာသာဥမာဒိုင်းနေတော့ဟုတ်ချင်မဟုတ်မှာဒီဘယ်လိုတော့လဲလို့တော့လဲနေပါမှန်ပါဗျာဒီမှန်ပါဗျာဒီမှန်ပါဒီဘိုးနေကိုရောကြီးတရားပြန်လာတာပြောမလားလဲလို့တော့ကိုရောကြီးတရားပြန်လာတယ်ပြောမလားလဲလို့တော့တရားပြန်လာပြောပါဗျာဟုတ်ကဲ့ဟုတ်ကဲ့မှန်ပါဗျာဒီတိုင်းတော့မှမกินသေးပဲနဲ့ဖေ။အော်အာလာပြီဗျာ။ဒီဒီတဲ့လူတော်တို့ကြီးပြန်လာတာ တိုင်းဘာတွေသူခဲ့တုံးသူလက်လို့တော့ကိုတော်ကြီးကျွန်တော်ကဟောတာလူတာကျမကဟောတာလူတာတာတန်ဃာလူတယ်လို့ပြောပဲထင်ပါလားပြောပါမယ်နေပါလို့ဒီမှာဒီတော့ဥပါဒတန်တိကြီးမူပြောတော့မလို့နေတော့ 就说有啊，我忘了，好呀，没有，我呀，别别不去人家领导那边，别别说觉得我我不一样，我我那觉得我你牛哥的，我我牛哥的，你都在那欧巴那当领导了，对不对？别虽然弄路嘛啦，妈妈呀妈。ဟင်သေလာလို့လားဒီဘက်ကသာတန်ခါမိုးလားမှန်ပါဗျာတန်ခါပေါ်ပြီ တဲ့ကံမူမူဘုရားပတ်ပြီးနေဥပါဒတန်တိမြူမာလေးကြီးတော့ပဲဥပါဒတန်တိမြူမာလေးနဲ့လက်တော်လာတွေ့ဒီနေ့ဘယ်တော့မှမဖြစ်ဘူးလို့ကိုယ်ကိုယ်တိုင်အဲတရားမြူမာတန်ခါမြူမာတန်ခါကညာကိုလက်ရှိကြီးတဲ့မျက်စိကပုဂ္ဂိုလ်မြူမာပေါ့မှန်ပါပါ ကိုယ်ဉာဏ်ရှိမှဉာဏ်ကြီးပါလေဉာဏ်ဉာဏ်ကြီးမှဉာဏ်ပါလေဓမ္မပါပတိတောမပါပတိလေတရားမြင်မှတရားမြင်လားတရားမြင်မှတရားမြင်လားတရားမြင်မှသံဃာမြင်လားတရားဆိုတာလည်းဉာဏ်ပဲလေသံဃာဆိုတာလည်းဉာဏ်ပဲလေအဲ့တော့ဒီပုဂ္ဂိုလ်အတဘောကတော့လက်ရှိနဲ့ပြရမြင်တဲ့သဘောကြည့်နေတဲ့ဉာဏ်ကြောင့်ကိုယ်ကိုယ်ဉာဏ်ရှိမှဉာဏ်ဉာဏ်ကြီးမှမြင်နိုင်တာဘူးအဲ့တော့မြင်ပါတန်ခါမြင်နိုင်တဲ့ဉာဏ်ရှိတာ မရှိသေးပါဘူး။ဒါမှမဟုတ်နေဘူး။မရှိသေးတဲ့ငါအပါကျမ်းမတော့ထား။ဆိုတော့ဘာမှနေမယုံတာ။ဟုတ်ပဲ။ဟင်။ဘာဥပါဒတာမိတို့သစုလုံးသစုကြီးကြီးလို့ပြောတာ။ဒီလိုရောဟုတ်လား။သာယာမိမှုခဲမမဗျာ။ဒီလိုတိုင်းတို့ညာစွာကိုမင်းရံပူဇံပြောတာဟုတ်ပဲ။ မညာဘုံညာသမဘုံညာဒီပါဟုတ်ကဲ့တရလဘုံမြဲမတန်ခါအထဲဝင်မှာဟုတ်ကဲ့တရလဘုံမြဲမတန်ခါတဲ့ဝင်လို့ဟိုတန်ခါအဲ့ဒီတရလဘုံဒီနေ့တန်ခါတော်တစ်ပါးကိုအထုတ်ရင်ဒီလိုကြောလို့ရှိရင်ဖရာယရနာတရားယရနာနဲ့တန်ခါယရနာနဲ့သုံးခုနဲ့ကြောတာမဟုတ်လားမှန်ပါပါကြောတာတော့ကိုယ်ကြီးဒီဘက်ကိုဒီကြီးဒီလိုလုပ်ချက်ဒီဆိုတော့ဘယ်လိုဆိုလဲတရားယရနာသုံးပါပါဗျာဒီအဲ့ဒီအတိအကျတူပြပါ ပါပါအဲအဲ့ဒါကိုတန်ခါပြောတာကိုကိုယ်လည်းအဲ့ဒီနေရာကြောင့်တန်ခါမြင်တယ်မှန်ပါဟုတ်ကဲ့မှန်ပါပါဟုတ်မှန်ပါဒီကိုယ်လည်းဘုရားအဲအဲ့ဒီဘောရင်းညာတော့ဘောမှာအဲ့ဒီတန်ခါမြင်နေတာဟုတ်ကဲ့မှန်ပါအခုချိန်တော့ခံပန်းနေလို့ကြည့်ဒါမှဆိုတော့ဒါမှတော့ဖြစ်နေတော့တည်တယ်ဟုတ်ပါဘူးဟုတ်ပါပါဟင်ဟုတ်ပါဗျာဟင်တည်နေလားခံမခံမပါဘူး ဒါတော့ဆိုရင်တော့ဒါတော့ဖြစ်နိုင်တယ်ထင်တာကြီးကအဲသူ့ရှိတာတဲ့ကိုကကြီးနေတော့ဘုံဖြစ်သွားတယ်ထင်ကြီးတာပါဗျာထင်တာကြီးတာကိုသူ့ရှိတာတဲ့ပြီးသွားတယ်ထင်သေးတာပါဗျာဒါနဲ့ပြီးဟုတ်တယ်အမှန်ပါဗျာတန်ခါမင်းဘူးသေးတယ် အဲ့တော့သူကစိတ်ကိုအာရုံပြုတယ်ဒါတော့ဘယ်လိုမမပဲအကျိုးကိုအာရုံပြုလိုက်ရှိရှိတရားတန်ခါဒုဒါလေးနဲ့ကုန်ပြီလို့ပြောတယ်အဲ့ဒီကိုအာရုံပြုလို့ဆိုပါမကဲဝစီနေလိုက်ဆိုလို့ပန်ဒီပန်ပါရဘုရားဒုက္ခဒုက္ခဒေါသနာထာယနိဗ္ဗာန် ပပစ္စကမိမာနတိမာနိသာတပဝုထုနိသံကပတိမသံကပတိမသံကပတိမအန္တိအရှင်ဘုရားမေယောတိမအာသီအထံမဘုရားမေတ္ ကြကုန်ရောတယ်အများတိသောတိတော်မတို့သည်သံသာရဘုရားဒုက္ခတောသိရအောင်ဘုရားဘာဝနာထောင်ရ မယံယံဒီပါဏတအစွဲတည်းသမာဓိနိဗ္ဗာန်လို့သစ္စိကရိယာလနိဗ္ဗာန်ကိုဘုရားဘုဒ္ဓံဘုရားဘုဒ္ဓံရှိဘူးလေဣမာနိသာတပါဝုဒ္ဓုနိသံပါတိကံ သစီတောဤသူဝဝထုအစုစုတို့ဘုသံဃာပတ္တသာသနာတော်၌သီဆောင်ရဲ့ရှိတော်မူသောအင်္ဂါရောအရှင်ဘောအရှင်မြတ်တောဘာဒီမဒီမဆက်ကဆက်ကမတ္တမကုဣတိရာရှင်ဘော ရှင်ကိုယ်ဆိုတော်နော်ဘောဓိငါးမျိုးလောက်တော့ကိုယ်နဲ့တရားကိုစုဆန်းဘယ်ဒီဘယ်ဘောဓိနဲ့ပွားတော့အဘဝကိုမှရောက်ပါတော့ဟုတ်ပါပါဟုတ်တယ်အဘဝဒီကိုမှရောက်မှာအဲဒီရောက်ဖို့ရံလည်းပဲပုံပူတိုင်းကအဲဒီအဘဝကိုဖြစ်ထုတ်ရမှာဟုတ်ပါပါစုပေါင်းရင်ဘာဘူးဟုတ်ပါပါဟုတ်ပါပါအဘဝကလည်းပဲ အာတဝါမှာတို့ယူပြီးကြောင်းပြီးတယ်ဟင်ဒီမှာယူပြီးကြောင်းပြီးဒီအထက်ကအောက်ဒီအရာကနေရာကိုသိဖြစ်နေဒီတဲ့ဒီယူပြီးကြောင်းပြီးဒီအလေးကအဲမြေကိုဆန်တက်တာနည်းနည်းပါဘူးမှန်ပါဗျာပြန်တော့တော့ပြန်ပြပါလိမ့်မယ်ဒီမှာတော့ထက်ကအောက်ကိုစုံစင်းမှာအာတဝါယူပြီးတာဟုတ်နော်ဒီတို့ဒီမနာနဲ့ပြောရင်ပေါင်းလာမြင်ပါမှန်ပါဗျာဆန်နေသိသိနေသလိုဒုစိတ်နဲ့ဒု နောက်အတွေးကဘယ်ချင်းကြတုံးလဲမတုံးပါဘူးအတိတော်မှာကရေကြီးတဲ့ဆုံးတယ်မှန်ပါပါအဲ့ဒီတွေးတဲ့မှာဘုရားကြီးကိုပေါ့ပါပါကာမတဝါရှောက်ရှားမနေနဲ့အဲ့ဒါပြောတာမှန်ပါဗျာရတော့လူကြီးနေတာပဲတော်ပြီလူများရှိသလားရှိပါဘူးပြတ်သွားတာရှိဘူး ဘဝကတော့လက်ရှိဘဝလေးဒီလိုလေးဒီလိုလေးကနေပြီးဒီဘဝကြီးအဲပြည်ပြည်ကျနာမှုရှိလို့ရှိတော့ဒီဘဝကြီးဒီတဲ့ဒီကောင်းကျနာပဲမှန်ပါတယ်ဗျာဟင်အဲ့ဟိုဘုံမှာကောင်းဘူးလားဘုဘုလုံးနေကြတာမဟုတ်လားဟုတ်နော်ဟုတ်နော်မှန်ပါဗျာဒီတို့တကြီးဘုံမှာဒီမရဘူးခြေကခြေသူ့ကိုခြေသူ့ဒီကိုဟိုလိုလျောက်ကြချင်လို့ အဲသူများမိဘကမူလာအဲခေါ်ပြီးတင်ပြီးကျွေးတယ်ဆိုတော့ချစ်တော်ပြောတာကိုယ့်ကိုယ်ကိုလည်းခါထမင်းခုဘူးတော့ကိုယ့်ကိုယ်ကိုကြားတယ်ဟုတ်နော်ကိုယ့်ကိုယ်ကိုဘယ်နှခါတော့ပြီးကိုယ့်ကိုယ်ကိုခဏခဏပါဗျာကိုယ့်ကိုယ်ကိုယ်ကိုကြားတယ်မှန်ပါဗျာကိုယ့်ကိုယ်မှာကြားတယ်ဘယ်လိုပါဗျာအဲ့တော့ဘဝမှာကိုယ့်ကိုယ်ကိုယ်ကိုဟာချစ်ဆုံးမှန်ပါဗျာ ကိုယ်ဟာစိတ်ဆုံးပဲပါပါတယ်တယ်ဘယ်လိုလုပ်လို့လဲမာနိကမိဗျာကတော့မမာနိကတော့ဦးရေဟူရဲ့တမီးမမာနိကခေါ်ပါပါတယ်တူပါဗျာသင်္ကပလာမီယာအဲတော့တော့တော့ဗျာမမပဲကျွန်တော်တို့တော်တော်ကိုရှောက်ခေါက်ခံဘူးမတော်လည်းဘာလို့သူကြိုက်တော်တာကြီးတယ်မဟုတ်ဘူးဟင်အဲတော့တော်တော်ကိုရှောက်ခေါက်ခံရတယ်ဘာလို့လဲအဲခေါက် အဲ့တော့တောသူလေးဆိုတော့ပြစ်မှာကြောက်တော့တွားပြီးအဲဘောရမင်းကြီးကယူလာလကားပြောတယ်လောကမှာဘသူခြေဆုံးတော့ဖြေနေနေတာကရှင်မင်းကြီးပါလို့ဖြေနေနေတာမှန်ပါဗျာကိုယ်ကပညာရှိမှလေးကိုမှန်ပါဗျာလောကမှာကိုကိုကိုခြေဆုံးလို့ဆိုတော့ကိုယ်ကလာပြီးဘုခါစုတယ်ကိုယ်ကပြီးဘုခါစုတယ်ဟင်ဘယ်လိုလဲမှန်ပါဗျာ ဟုတ်လားမကျင်လာလို့ဘုရားပွားကြောက်တော့ဘုရားကမာရိကသက်ကပေါင်းတယ်ဘောကဆုပ်ပေါ်လာတယ်ကြာကိုယ်ကမကိုကိုအကိုတရားဆုံးချစ်ဆုံးဘာလို့လို့ကိုကိုစဉ်းစားမှုတာအာမဘယ်လားဟုတ်လားဝိလူရာမယားယူလာကြည့်ယောက်ျားတွေလည်းယူလာမှာမိန်းမတွေလည်းယူလာမှာဒါတော့မလေးနဲ့တော်တယ်ဆိုတော့တော်မှာဟုတ်တာဟုတ်လားဟုတ်ပါဘူးအာမဘယ်လားဟင်အာမဘယ်လားတို့အပေကောင်းကြီးတွေကဘာမှမသိရဘူး ဒီလိုပါတော့ဒီလိုလိုပါဘူးတော်မှန်ပါဘူးဆက်ရသေးမှရပါဘူးဟုတ်ပါဘူးငါနှစ်တက်မှာပဲဒါတို့တော့မကိုဘူးဆိုပါဟုတ်ပြောအကုန်လုံးကကိုယ်ကိုစဉ်းစားပါလားကြဘဝအတော်အဲ့တော့စဉ်းစားတာမှန်ပါပါဒိဋ္ဌိကလည်းဘာလို့လို့ငါဟုတ်ကြည့်ဘာနေနာသာတရားကြည့်တယ်အာဝိဇ္ဇာမသိလိုက်တာလည်းမွေးကလေးကပေတိအာဝိဇ္ဇာသိနေကောင်းလာတာပညာသိပညာသိမှမများအာဝိဇ္ဇာသိတယ်ဒါကျက်စားအဲ့ဒါအာဝိဇ္ဇာသိလို့ ဒီကတိသာဒီပါမသိတဲ့အဝိဇ္ဇာခဏထားအောင်မဟုတ်တာသိတဲ့အဝိဇ္ဇာကအများကြီးလို့ဒါတော့ဘယ်တော့မပြတ်ပါဘူးဟုတ်နော်ဒီလိုလည်းဟိုကပါတော့ဘူးဘယ်လိုမှမကြောက်ဘူးဟုတ်ပါဘူးဟုတ်ပါဘူးဒီတိုင်းရှိလို့ကတော့သူထက်ပြီးဆန်းတယ်အော့ဖေးဟုတ်ပါဗျာဟင်နော်အော့ဖေးနော်အော့ဖေးနော်အော့ဖေးနော်ဟင် မြစ်ကကတုံနှလုံးမိုးလိုက်တဲ့လည်းရေပြန်မှကိုကအပွဲပြန်မှတယ်ဆိုမနေ့ကကတုံမိလို့လိုက်တာမှန်ပြီလားဟင်လည်းပြန်မှပြီအပွဲပြန်မှတေချာပြန်မှအခုဟာဒီကိုပြန်ပြန်မှပေါ့လို့ပြန်ပါဘယ်နိဗ္ဗာန်ကိုခဏနိဗ္ဗာန်ကနှမျိုးရှိတာအရှင်ဘုရားတို့ပြီးပါပါ ရှင်ဘုရားတို့ပရိယာတိသိပါပါတတိတော်တို့ကဗမာတိသိတာကြောက်ရနိဗ္ဗာန်နဲ့သေဒရာကနတ်ဘုံနိဗ္ဗာန်နှမျိုးရှိတာနိဗ္ဗာန်နှမျိုးပါဆိုတော့မှန်ပါဗျာရှင်ဘုရားတို့ပါနော်နတ်ဘုံနိဗ္ဗာန်နော်သိပါရဲ့ဗျာကြောက်ရနိဗ္ဗာန်နော်မှန်ပါဗျာနာမောနိဗ္ဗာန်လားအမေသာဘောတယ်။ကြောက်ကြောင်နိဗ္ဗာန်လားငါဘောတယ်။ဘယ်လိုနိဗ္ဗာန်ဘောပါပါ့။ ဟုတ်လားဗျာခင်ဗျာခဏပါလို့တော့ပါလို့ခင်ဗျာဒီလိုခင်ဗျာကဝင်နေထောင်သေးဟုတ်နော်ဟုတ်နော်ပါလေဒီကောင်နေတဲ့အခုလက်ရှိရှိတဲ့စိတ်တိုင်းတိုင်းတော့မှာဘူးကာမအတော့ကာမစိတ်လဲပါလားသိတော့မှာပဲလေဟုတ်နော်အဲဒီကာမမှာလူကျင်တဲ့ကာမကြောင့်မလူကျင်တဲ့ကာမထပေါ်တာလေအဲ့ဒါကိုဒုစာကလောဘတဏှာနဲ့ဒေါသတဏှာဟုသုံးတာလေအဲ့တော့ဒေါသကြောင့်လည်းရတဲ့မှာလေအဲ့ဒါကာမနှစ်ခုနှစ်ခုပဲလေဟုတ်နော် ဟုတ်နော်တတ်လို့ပြောကြအောင်ပါလို့အဝိဇ္ဇာနဲ့တို့ဒိဋ္ဌံပေါ်ပါလို့ကျောင်းသားပဲလေဟုတ်နော်ဒီတော့ဘုရားနဲ့အရိယာများကအထက်အထက်ကိုသွားကြတယ်နော်ပါရမီဖြည့်ရင်းနဲ့အထက်အထက်ကိုသွားတာဟုတ်နော်ဘုရားသာသမီ အမိခံပြီးအောက်ဆင်းရမယ်ဆို ခင်ဗျားတို့မကြိုက်ဘူးလို့ပြောတာခင်ဗျားမျက်မှောက်ကြက်ခင်ဗျားတို့ခင်ဗျားတို့တော့ချက်ပါတော့ဘုရားဒီလိုခင်ဗျားတို့ကိုချက်ချင်ပြီခင်ဗျားမျက်မှောက်ကြက်တယ်ဟင်မှန်ပါပါဟင်မှန်ပါပါဟင်ခင်ဗျားမျက်မှောက်ကြက်မယ်မှန်ပါဗျာဟင်မှန်ပါဘယ်လိုဘယ်လိုပြောပြောဘယ်လိုလဲချင်းလုံးလုံးပါဘူးဘာသာပဲတင်နေနေနေနေနေမိတ်ပါဟာမိတ်တော့ပြောတာအရှင်ဘုရား မင်းလေးမှာဆိုလို့ချင်းကတုံးနေကြီးတဲ့ကိုဆိုဗျာအဲ့လိုချစ်တယ်လို့ပေါ့မို့မင်းလေးမှာဆိုဘယ်လိုကတုံးနေကြီးတဲ့ဆိုကိုဗျာအဲ့တော့ဘုံကပြောစားပြီးဟိုဟိုတိတိပတိညာကောင်းပါဘူးဟုတ်တယ်တခါကြီးရဲ့ဒီလိုပါလို့ကကတုံးကဖြစ်ရှာတာမဟုတ်ဘူးပါပါသေးဘူးကိုယ်ကငရဲမိတော်လို့ကတုံးဖြစ်သွားတာ မင်းတို့စပေးမဖြစ်ဘူးလေစပေးရတော့ဟိုပေါ်ပါလေးဆိုတာဟုတ်တယ်ဟုတ်ပါဘူးအဲ့ဒါကမောပြောတယ်ဟုတ်တယ်တရားကြီးရသူကလည်းပါဟုတ်တယ်ဒီလူတွေကသဘောကမဖြစ်ချဘူးတရားကြီးရဲ့ဒီဟိုတော့ဒီလိုလေးဆိုဟောကြတော့ရေမီလောက်တော့ဘုံရှိတာဘိုးတရားကြီးရဲ့ဘောဟုတ်လားဟုတ်လားဒီ ဆိုတော့ပြောတော့လေဘုရားအပေါင်းသမီးဟင်ဒီရှင်းပါတာကိုဒုက္ခပါဘူးဒုက္ခပါဒုက္ခပါတာခရဒုက္ခပါဘူးဒုက္ခပါတာဒုက္ခပါတာနဲ့ပြောထားတာကအန်ခွန်ပြီးပြီရှားမှုတူတော့ပြီပြန်တော့ဘုရားမှာတဲ့အာဘောအပိုင်းဆိုဟောငရေပြန်နေဟုတ်ကလားနေငရေပြန်နေဟင်အဲ့တော့ခင်ဗျားတို့တော့ ကြောက်ချင်မှကြောက်ဆက်ချင်မှဆက်ဘုရားတော်မြတ်မှာစက်တာမှမယ်ဒီကောင်ကွာအောင်ငါမျိုးကိုဒီကောင်ကွာအောင်ငါမျိုးတွေမျိုးတို့ဘုရားရှင်ရေဟိုစီပတ်လက်ပြီးလို့ထားတာအဲ့ဒါခင်ဗျားတို့ကြောက်တင်ပါပဲရဟသနာတော့တူတူလားတူပါတယ်ဟင်တူပါတယ်ဒီဒုက္ခတွေကြောင့်နေတူပါပဲကြည်စံကြောတော့ဘုရားမျိုးတွေကြည်စံကြောတော့ဘုရားမျိုးတွေနဲ့ဘုရားရှင်ဖြစ်နေရလို့ပြောတာ မှန်ပါအာတော့လူတိုင်းပြောတာလူတိုင်းလူတိုင်းဘောပေါ့လူတိုင်းစူတောင်းတယ်ဒီကတော့ဆူလို့ဆူတာဖြစ်ပါစေမမလားကြားဘူးနော်မမလားကျေးဇူးတောင်းဖို့ ဣဒာမေပုံနအာတဝေကနမဟာဇောတုအရှင်ဘုရားဘုရားတပိတော်ဣဒါနကုတုတိဘုရားတပိတော်ဣပိရကုတုတိဘုရားတပိတော်ဣဘာနာကုတုတိအာတဝေကနဒီပါတုဣဒီပါတုဣ ကိုကြောင့်ဖြစ်တော်မကိုဤထောက်အပ်จิตပါစေတာအရှင်ဘုရားကျေအမှန်ကိုချဖို့အမှန်ကိုချဖို့အာဘုရား